3ရက်ခရစ်နှစ်2021ခုနှစ်ဇန်နဝါရီလ1ရက်နေ့တောက်ကြာနေ့ညနေခင်း6နာရီအဲ6နာရီနဲ့4မိနစ်တိတိရှိပါပြီ6နာရီနဲ့4မိနစ်တိတိအချိန်ခါမှာဒီနေ့တရားစခန်းအောင်ပွဲနောက်ဆုံးနောက်ဆုံးတရားပွဲစတင်စတင်ဟောကြားတော့မှာဖြစ်ပါတယ်ဟောကြားနာကြမှာဖြစ်ပါတယ်နဝတ္တတနဲ့ဘုရားကတော့ပြီးတော့ဘုရားရှိခိုးပြီးတော့အခမ်းအနားဖွင့်လှစ်ပြီးတဲ့အတွက်ကြောင့်မလို့ ဦးဇင်းတို့ဒီညတရားပွဲကိုစတင်က ဟောကြားနာကြပါစို့ပြီးခဲ့တဲ့ရစ်တေတုန်းကတော့အာသီဝိသောပမသုတ်တံကိုခြေခံပြီးတော့လွတ်အောင် ပြေထအသင်လူသားဆိုတဲ့ခေါင်းစဉ်နဲ့ဟောခဲ့ပါတယ်ဒီညတော့နောက်ဆုံးညလည်းဖြစ်တဲ့အတွက်ကြောင့်မလို့တရားပြောင်းပြီးတော့တပုတ်ဟောမလို့စစ်ကူးပါတယ်ဒီသုတ်တံရဲ့မူရင်းကတော့ဘယ်မှာရှိတယ်လဲဆိုရင် အင်္ဂုတ္တရနိကေမှာဧကာရတကနိပတ်ဆိုတော့7ခုမြောက်အုပ်စုပေါ့အဲ့ဒီမှာကိမတ္ထိယသုတ်ဆိုတာရှိတယ်ကိမတ္ထိယသုတ်ဆိုတော့မြန်မာလိုပြောရင်တော့ဘာအကျိုးရှိတယ်လဲလို့ပြောတာနော်ဒါကြောင့်ဒီညတရားကိုမြန်မာလိုပဲမှတ်ပေါ့ဘာအကျိုးရှိတယ်လဲတဲ့မြန်မာလိုတရားနာမည်ကဘယ်လိုပါတယ်လဲဘာအကျိုးရှိတယ်လဲပါဗျာအဲဟုတ်တယ်ဘာအကျိုးရှိတယ်လဲလူတွေကအလုပ်တစ်ခုကိုလုပ်ရတော့မယ်ဆိုရင် နောက်တစ်ခုတစ်ခုမေခွန်းကအများအားမတက်ဘူးလားတက်ပါတယ်ခင်ဗျာအေးနင်ဒါလို့ဒါလို့ဒါလို့ဆိုပြီးရင်လုံမယ်လို့ဘယ်သူမှတမ်းမဖြစ်ဘူးအေးလုံရင်ဘာအကျိုးရှိလဲဒါမှပြောဘူးလားပြောပါတယ်ခင်ဗျာဒါ common question ပဲလူတိုင်းသိကျင်တယ်လေဒါကကိုကိုတစ်ခုခိုင်းရင်ဟုတ်ပြီလုံမယ်ဒါပေမဲ့ဘာအကျိုးရှိတယ်လဲနဲ့ဒုတိယအဲမေကွန်းကခိုင်းတာရဲ့နောက်မှာအများအားလာတယ်ဒါကြောင့်မလို့ကိမတ္ထိယတဲ့သုတ်တန်က ဒါတော့ကိမက်ထီယာကိုမြန်မာလိုပြောရင်ဘာအကျိုးရှိတယ်လဲလို့ဆိုလိုတာပါပဲတိုက်ရိုက်ပါပဲဒါတော့ဒီသုတ်တန်ရဲ့နောက်ခံအခြေခံ background လေးကိုနည်းနည်းလေးပြောပြပေးပါမယ်သူကတော့ပြောမယ်ဆိုဝိပဿနာနဲ့တိုက်ရိုက်ဆိုင်ပါတယ်ဒါကြောင့်ဒီသုတ်တန်လေးကိုရွေးဟောတာပါမြတ်စွာဘုရားခါရဘာသာဝတိမြို့ကဇေရဝံကျောင်းမှာသတင်းသုံးပြီးတော့နေတဲ့အခိုက်အခါမှာ နေတဲ့အခိုက်အခါနေတဲ့အချိန်ပေါ့မြတ်စွာဘုရားကလည်းပဲ နော်တိုက်နေပြီးလှည့်လှည့်ပြီးတော့တရွာဝင်တရွာထွက်တမြုပ်ဝင်တမြုပ်ထွက်နဲ့သွားနေတာကိုဝါရွတ်မဲ့တနေရာထဲမှာပဲသတင်းသုံးတယ်ဒါတော့ဝါကျွတ်တာနဲ့တရွာရင်တရွာထွက်တမြုပ်ဝင်တမြုပ်ထွက်နဲ့သာသနာပြုနေတာအဲဒီတော့ဒီအခုဒီသုတ်တံကိုဟောတဲ့ချိန်ကမြတ်စွာဘုရားကသာဝတိမြို့တော်ကဇေရဝင်ကျောင်းမှာတရင်သုံးတယ်ဇေရဝင်ကျောင်းမှာတရင်သုံးတဲ့အခိုက်မှာရှင်အနန္ဒာကမြတ်စွာဘုရားကိုမေခွန်းမေးလျှောက်တာနော် မြတ်စွာဘုရားနောက်ကိုချင့်ကပ်ပြီးတော့သူကရိုးသေးသေးလက်ဆုံးမရှိခုခုတော့မြတ်စွာဘုရားတပိတော့မေ့လျှောက်ပါရစေဆိုပြီးတော့မေကုံမေးတယ်ဒါတော့အဲ့ဒီမေကုံမေးတဲ့နေရာနဲ့ပတ်သက်ပြီးတော့အနန္ဒာမေကုံမေကွင်ရတဲ့အကြောင်းလေးကိုလည်းသိတဲ့နဲ့နော်အလုံးတော်တော်များများသိပါတယ်အနန္ဒာမကပယ်စု၄ပါးနဲ့ပန်စု၄ပါးဆိုတာရှိပါတယ်သူကိုမြတ်စွာဘုရားကအောင် ဝါရော20လောက်မှာနော်ဝါရော20ဆိုတော့55နှစ်လောက်ပေါ့နော်မြတ်စွာဘုရား35ဝါဘုရားဖြစ်တော်မူတယ်35ဝါဘုရားဖြစ်တော်ဝါရော20ဆို45နဲ့55ရောက်သွားပြီတက်တော်55မှာမြတ်စွာဘုရားကပါမင်းနဲ့အထက်ခန့်ပါတယ်စောစောကတော့ကြုံတဲ့ယဟန်တွေကို ခေါ်သွားပါတယ်အဲ့တော့ဆုံးတာမထေတခါတလေမှာအာဒီအခြားမထေပေါ့လေအဲ့တော့မေဂိယတို့ဘာလို့လို့အဲ့လိုမျိုးနိယာနိယာခေါ်ခေါ်သွားပါတယ် ဒါပေမဲ့တစ်တော်55နှစ်ပြည့်တဲ့ချိန်ခါမှာတော့မြတ်စွာဘုရားကအမြဲတမ်းအလို့ကျွေတိတပါးတည်းကိုတည်တံ့ခန့်ခန့်ပါတယ်အဲ့ဒီခါမှာမြတ်စွာဘုရားကဒါကိုတခန္တနာနဲ့နော်ဒီယာဓုမျိုးကလည်းပဲတမန်မရဘူးအခြားခြားသောဘုရားရှင်တွေရဲ့လက်ထက်မှာအဲစုတွေတောင်းပြီးပါရမီတွေဖြည့်ခဲ့ပါမှမြတ်စွာဘုရားရဲ့အလို့ကျွေပါမင်းနဲ့အထံတန်ကိုရတာဒါကြောင့်မလို့သူ့ရဲ့ပါရမီနဲ့သူ့ဆူတောင်းနဲ့လည်းပေါ်စေရအောင်လို့မြတ်စွာဘုရားပြိတ္တာကြီးနဲ့ရွေးတယ်မြတ် ဒါတော့ငါမှဒီချင်းကစပြီးတော့အမြဲတမ်းအလုပ်ကြီးဥပထာကနော်ပါဠိလိုတော့ဥပထာကလို့ခေါ်တယ်ကိုယ့်ရဲ့အနည်းအနားမှာပြုစုလုပ်ကြွေးတာဒါတော့ဘာမနဲ့အထန်တန်ပေါ့ဘယ်သွားသွားနောက်ကရှိနေရမယ်ဒိုရီမုတ်လိုအပ်တဲ့ချင်းအမြဲတမ်းနောက်ကရှိနေရမယ်ဒါကိုပါဠိလိုဥပထာကလို့ခေါ်တယ်ဥပထာကအနည်းနည်းအလုပ်ကြွေးခန့်အပ်မယ်ဆိုတော့နော်ဒါတော့အရှင်သာရိပုတ္တရာစပြီးတော့လျှောက်တယ်ဟိုးတန်ဃာတွေဆုံးသွားတည်တည်လျှောက်တာ တပိတော့လှုပ်ပြရစီတပိတော့လှုပ်ပြရစီမြတ်စွာဘုရားငြိမ့်နေတယ်တပားလျှောက်တပားလျှောက်နေတော့ရှင်အနန္ဒအလှဲ့ပဲကြံတော့ရှင်အနန္ဒကြတော့သူမလျှောက်ဘူးဟာရှင်အနန္ဒမင်းမဲကြံတော့တာလျှောက်လေဒီအခွင့်ရေးတာရခဲ့တယ်ဆိုတော့လျှောက်မှရမယ်ယာရုမျိုးကိုမလိုချင်ဘူးတဲ့ခိုင်နံပါတ်ဘလောက်ကြီးညိုစရာကောင်းလဲနော်လျှောက်မှရတဲ့ယာရုမျိုးကိုမလိုချင်ဘူးတဲ့သူဟာဒီယာရုနဲ့ထိုက်တန်တယ်ဆိုသူ့ကိုခံလို့ပြောတာသူလုံးမယ်ဩလျှောက်လို့ရတာနဲ့ ခန့်တာနဲ့မတူတဲ့အကြောင်းเนาะဘလောက်လင်းနေသွားတယ်လဲဆိုတော့အဲ့ဒီတော့မြတ်စွာဘုရားခွင့်ပြုတယ်ဒါတော့ तू ကအာနန္ဒာကိုတက်ရကြည်မင်းလောက်ကွာလို့ပြောရင်ဒါဘာခေါ်မလဲဆိုလို့ရှင်ဒီဒီနေ့ခေတ်လို့ပြောရင်ဒါဒီ fairly election မဖြစ်ဘူးလေဟလားနော် fairly election မဖြစ်ဘူးဒါ favor ပေးတယ်ဖြစ်သွားမှာပေါ့အမျိုးလဲတော်တယ်လေအဲ့ဒီလိုတွေဖြစ်သွားမယ်ဒါဒီရွက်ကောက်ပွဲอ่ะရွေးချယ်ပွဲอ่ะ ဒါကြောင့်မလို့ဒါမြတ်စွာဘုရားသူစန္ဒနဲ့သူတဘာဝအတိုင်းပေါ်လာစေအောင်လို့အဲ့ဒါလိုလုပ်ပေးရတယ်တန်ခါပရိသတ်ကြီးနဲ့ဒါတော့ကောင်းပြီတဲ့ gain ဒါဆိုလို့ရှိရင်ခန့်ပါမယ်ပေါ့ခန့်ပါမယ်ဆိုလို့ရှိရင်လည်း तू ကလောက်ပါမယ်လို့မပြောသေးဘူးနော်အေးကဆိုရင်ခန့်ပါမယ်ဆိုတော့လောက်ပါမယ်လို့မပြောသေးဘူးတပည့်တော်တဲ့တပည့်တော်ကိုခန့်မယ်ဆိုရင်လဲတဲ့တပည့်တော်ကနော်တပည့်တော်မှာတောင်းဆိုဖို့အချက်တည်းရှစ်ချက်ရှိပါတယ်တဲ့ကဘယ်နှချက်လဲရှစ်ချက်ပါဗျာရှစ်ချက်နော်အဲ့ဒီဟာကိုပဲ သူမလိုချင်တာကိုကြတော့ပယ်တယ်နော်ဒါကိုပယ်စုလေးပါ သူလိုချင်တာကြတော့ပန်တယ်နော်တောင်းတယ်ပေါ့ဒါကပန်စုလေးပါဒါကြောင့်အာရှင်အန္တနဲ့နဲ့ပတ်သက်ရင်ထင်ရှားတာကသူ့ရဲ့ယာတုကိုခန့်စဉ်တုံးကသူကနေပြီးတော့မှပယ်စုလေးပါတောင်းပါတယ်ပန်စုလေးပါတောင်းပါတယ်အလုံးပေါင်းဘယ်နှပါလဲ၈ပါးပါဗျာ၈ပါးရှိတယ်ဒါကြောင့်မလို့ဒါလေးကိုနည်းနည်းလေးနော်တိတ်လည်းမများအောင်ပေါ့လေအချင်းချုပ်ပြောပြပေးပါမယ်ဆက်ဆက်လက်ဆက်ဆက်သွားလို့ပါ ကိုင်းဒါတော့သူ့ရဲ့ပန်စုလေးပါအဲပယ်စုလေးပါကိုတောင်းတယ်သူကနော်ပယ်စုလေးပါကိုတောင်းတဲ့အခါမှာနံပါတ်1ကဘာလဲဆိုလို့ရှိရင်မြတ်စွာဘုရားတဲ့မြတ်စွာဘုရားကိုလှူလို့ရတဲ့သင်္ကန်းအကောင်းမွန်ကြီးတွေရလို့ရှိရင်တပည့်တော်ကိုမပေးပါနဲ့တဲ့နော်ကိုင်းရှင်ဘုရားရှင်ဘုရားကိုကြည်ညိုလို့လှူထားတဲ့သင်္ကန်းအကောင်းကြီးတွေတပည့်တော်ကိုမပေးပါနဲ့တဲ့ရရင်နော်ဘလောက်အတူယူဖို့ကောင်းလဲပြောတာနော်ဒီတစ်ချက်နဲ့ကိုကြည်ညိုစရာကောင်းနေပြီနောက်ဒါနံပါတ်1နော် ရှင်ဘုရားရတဲ့သင်္ကန်းအကောင်းအမွန်ကြီးတွေဆိုရင်တပည့်တော်ကိုမပေးပါနဲ့လောလောပြောရင်ရှင်ဘုရားရတဲ့သင်္ကန်းတပည့်တော်မပေးပါနဲ့ပါတယ်လေအရှင်ဘုရားရတဲ့သင်္ကန်းကောင်းတပည့်တော်မပေးပါနဲ့ဘုရားမပေးပါနဲ့မစွတ်ပါနဲ့ဒုတိယကအရှင်ဘုရားကိုကြည်ညိုလို့လှူလိုက်တဲ့ဆွမ်းခိုက်ဘဘောစဉ်အမွန်မြတ်တွေကိုလည်းတပည့်တော်ကိုပေးမပေးပါနဲ့တဲ့မစွတ်ပါနဲ့တဲ့ဒီဆွမျိုးကိုနော်ရှင်ဘုရားတို့လှူလိုက်တဲ့ခဲဘွယ်ဘောစဉ်အမွန်မြတ်တွေကိုတပည့်တော်ကိုမပေးပါနဲ့မစွတ်ပါနဲ့ဆွတ်နဲ့မစွတ်ပါနဲ့လို့ပြောတာချင်းချုပ်က နော်ဒါပေမဲ့ဖះဆိုတော့သိတဲ့အတိုင်းမုံမြတ်မြတ်ကောင်းကောင်းမွန်မွန်နဲ့လှူခြင်းမှာကိုဒါတော့အဲ့ဒီလိုမျိုးအကောင်းမွန်နဲ့လှူရဲကောင်းတီဖြစ်စေမကောင်းတီဖြစ်စေဖះရဲ့တပိတ်ထက်လှူတဲ့အကိုသူ့ကိုဘာမှမစွန့်နဲ့လို့ပြောတာဆိုတော့စွန့်တယ်လည်းမစွန့်ပါနဲ့တဲ့ဘာလည်းမစွန့်ပါနဲ့လေစွန့်ကောင်းလည်းမစွန့်ပါနဲ့ကောင်းကောင်းမွန်မွန်လှူထားတာကြီးတွေမစွန့်ပါနဲ့နောက်နံပါတ်3ကမြတ်စွာဘုရားကဂန္ဓကုတွေတိုက်တော်မှာတပါးတဲ့တရင်သုံးတယ်အိန္ဒိယရောက်ဖွင့်သိလိမ့်မယ်အခုဂန္ဓကုတွေတိုက်တော်နော်အဲ့ဒီဂန္ဓကုတွေတိုက်တော်ထဲမှာတပည့်တော်ကို နော်ဟောလို့အကျွေးဖြစ်လို့ဆိုပြီးတော့ဂန္ဓကုတွေတိုက်ထက်မှာပေးပြီးတော့မအိပ်ပါနဲ့တဲ့ဟောဂန္ဓကုတွေတိုက်ထက်မှာမြတ်စွာဘုရားတပါးတည်းပဲသတင်းသုံးပါနော်ဟာဒါတော့သူနားမှာထားခြင်းလို့ပဲအလုတ်ကျွေးဖြစ်လို့ပဲခတ်မှာတော့ဆိုတော့သူနဲ့တကြောင်နဲ့မနေဘလို့နေမလဲဆိုတော့အာနန္ဒာကလေတညကို၉ချိန်ထားတဲ့ယုံယုံခြင်းမယုံလိမ့်မယ်၉ချိန်ထားပြီးတော့မြတ်စွာဘုရားကြောင်းနဲ့တော်တော်ပတ်နေတာမြတ်စွာဘုရားဘေးနားမှာဘာတွေရှိသလဲဘာအန္တရာယ်များရှိနေသလား တောင်ဝေးကြီးကင်ပြီးတော့နော်ထောက်ထောက်ပြီးတော့အဲ့ဒါလိုမျိုးဒါတော့မြတ်စွာဘုရားလိုအပ်လို့ရှင်လဲသူရှိတယ်ဆိုလို့သိအောင်လို့အဲ့တော့မြတ်စွာဘုရားရဲ့ကန္နာကုတီတိုက်ကြောင်းဘေးမှာညပဲညပဲဆိုရင်ကိုးကျင်ကိုးကျင်လောက်ပတ်ထပြီးတော့ပတ်တယ်အဲ့ဒါလိုမျိုးဒါကြောင့်မြတ်စွာဘုရားတဲ့တပည့်ဒါကအခန့်ပြီးမှာပါတပည့်တော်ကိုမြတ်စွာဘုရားနဲ့အတူတူကကန္တာကုတီတိုက်ထက်မှာပေးပြီးတော့အတူမနေပါစေနဲ့တဲ့တပည့်တော်ကိုခေါ်မအိပ်ပါနဲ့လို့ပြောတာတပည့်တော်သီးစာမဲ့အိပ်ပါရစေနေပါရစေ ဒါခန္ဓာကိုယ်တွေတိုက်တော်တဲ့မှာနေရာမပေးပါနဲ့လို့ပြောတာပေါ့ခန္ဓာကိုယ်တွေတိုက်ဆိုမြတ်စွာဘုရားအထွတ်အမြတ်အကောင်းဆုံးပေါ့လေအဲ့ဒီခေအဲ့ဒီခါတော့ကတော့နတ်သားတွေနဲ့စောက်ထားတာကိုကောင်းကောင်းမွန်မွန်ကြည့်ပေါ့ဒါကနံပါတ်3နောက်နံပါတ်4ကအဲဘာလဲဆိုလို့ရှိရင်ရှင်ဘုရားကိုပဲ့တဲ့အခါကြလို့ရှိရင်တပည့်တော်ကိုခေါ်ခေါ်မသွားပါနဲ့တဲ့ဆွန့်တဲ့ကွန်းနေဆွန့်ကြွကွန်းကြွရှိလို့နော်အဲ့ဒီလိုမျိုးတွေပဲ့ရင်တပည့်တော်ကိုမခေါ်ပါနဲ့တဲ့တပည့်တော်ကြောက်မှထားခဲ့ပါတဲ့ကဲ ဒါတော့နံပါတ်1ကသူ့အတွက်ရတဲ့သင်္ကန်းကိုမပေးပါနဲ့နံပါတ်2ကဆွမ်းကိုလည်းမပေးပါနဲ့နံပါတ်3ကန္တာကုတိတိုက်ထက်မှာအတူတူမနေပါနဲ့နံပါတ်4အဲမြတ်စွာဘုရားအဲတွေ့ပင့်သွားတဲ့ဒီစွန်းစားကွန်းစားတွေမှာတပိတော်ကိုမခေါ်ပါနဲ့တဲ့ထဲ့မသွားပါနဲ့တပိတော်ကိုထဲ့ပြီးတော့အဲစင်းနဲ့ကိုမထဲ့ပါနဲ့လို့ပြောတာအလုံးဘဏ္ဍပါလဲ၄ပါးပါဗျာအေးအဲ့ဒါကပယ်စု၄ပါးနော်ဘာစု၄ပါးလဲ ပယ်စု၄ပါးပါဗျာပယ်စု၄ပါးဟာမဲကောင်းပါပြီတဲ့ဟုတ်ပါပြီငါပေးပါတယ်တဲ့ဘာဖြစ်လို့မဲကအဲ့ဒီဆုတောင်းတယ်လဲဆိုတော့မြတ်စွာဘုရားတဲ့သင်္ကန်းကောင်းကြီးတွေပေးအစားကောင်းတွေရနော်ခန္ဓာကုတ္တတဲ့ထက်မှလည်းအတူတူနေရတယ်စွန်းစားသွားရင် तू ကအမြဲတမ်းနော်မြတ်စွာဘုရားနောက်ကပါနေပြီဆိုလို့ရှိရင်အာနန္ဒာကကွာအလုတ်ကျွေးလုံးမှာဘောကွာဘုရားရှိရသင်္ကန်းနေရစွန့်နေစားရနော်ဘုရားနေလည်းအတူတူနေရသေးတယ်သွားနေသွားလျာတကလည်းနောက်ကပါတယ်ဆိုတော့ဒီယာရုမျိုးမသူမလုတ်ချင်မရှိမလဲကွာလို့သူများတွေကကဲ့ရမှာပေါ့ဘုရားတဲ့ တပည့်တော်ကဒီလက်လာပါဒါမျိုးတွေလိုချင်လို့လုံမှာမဟုတ်ဘူးဖေရတယ်မြတ်စွာဘုရားကိုအလုတ်ကျွေးလိုတဲ့နေရာမှာပဲလှုပ်ကျွေးဖို့အတွက်တိဋ္ဌံကလေးလုံမှာဘာတစ်ခုမှမလိုချင်ဘူးတဲ့နော်အတူယူစရာကောင်းတယ်နော်ဒါတွေကသူများမြင်သူများပြောလာမဲ့အပြစ်ကိုကြိုတင်ပြီးတော့ကာကွယ်ထားတာဒီယာတို့တစ်ခုပေးတဲ့အခါမှာမြတ်စွာဘုရားကလည်းအဲ့ဒီလိုတွေဖြစ်လာမှမှန်းသိလို့ကြိုတင်ပြီးတော့သံဃာပရိသတ်နဲ့ခွဲပေးတာနော်သံဃာရဲ့ကျင့်တတ်မှုနဲ့ပေးတာသူကလည်းပဲသံဃာပရိသတ်ထက်မှာအဲ့ဒီလိုမျိုးကိုပြောင်းမြတ်စွာဘုရားတောင်းဆိုတာ ဒါတော့သူ့ရဲ့သူ့ရဲ့သဘောကအဲ့ဒါမျိုးတွေရနိုင်မယ်ဆိုလို့ရှိရင်လူတိုင်းကလှုပ်ချင်တာပေါ့တဲ့အဲ့ဒါလိုပြောလာမှဆိုလို့တပည့်တော်ကအဲ့ဒီဆွန့်နေကိုနေမပေးပါနဲ့မဆွန့်ပါနဲ့နော်သင်္ကန်းလည်းမဆွန့်နဲ့ဆွန့်လည်းမဆွန့်ပါနဲ့တပည့်တော်နဲ့ကာနာကုတိတိုက်ထက်ကိုခေါ်ပြီးတော့နော်တကြောင်နဲ့မှတပည့်တော်ပေးမအိပ်ပါနဲ့ပြီးတော့မှလည်းပဲမြတ်စွာဘုရားပြည့်တဲ့နေရာတွေမှာတပည့်တော်ကိုခေါ်မသွားပါနဲ့တဲ့အဲ့ဒါလိုခေါ်ရင်သူများတွေကဲ့ရဲ့ပြောကြလိမ့်မယ်တဲ့တပည့်တော်လှုပ်တဲ့လုပ်ငန်းပေါ့ပါပေါ့ရော့သွားလိမ့်မယ်ဆိုပြီးတော့အဲ့ဒါကြောင့်မလို့သူက ပယ်စုလေးပါးကိုတောင်းခြင်းဖြစ်တယ်။နောက်ပန်စုလေးပါးကတော့ဘာလဲဆိုလို့ရှိရင်ဒါကတော့သူ့ဘက်ကလိုချင်တာနော်။အဲ့ဒါကတော့ဘာလဲဆိုလို့ရှိရင်ဒီတပည့်တော်ကအတန်းတန်းဖြစ်တဲ့အတွက်ကြောင့်မလို့တဲ့ပဲ့နဲ့လူတွေကလာပင့်ရင်တပည့်တော်ကကြားလက်ခံထားမှာတဲ့။ဒါတော့လက်ခံထားတော့ဖျားမရှိတဲ့အချိန်မှာတပည့်တော်ကလာပင့်တဲ့ပင့်ဖိတ်မှုတွေကိုတပည့်တော်ကလက်ခံထားရင်မြတ်စွာဘုရား ပြန်လာတဲ့အခါကျဒီပြီးတော့ကဒီ CNG ကိုဘယ်သူတွေကဘယ်မှာပြင်มาတယ်ဘယ်သူတွေကဘယ်နဲ့ပြင်มาတယ်လို့ဒီပြီးတော့လာလျှောက်မယ်တဲ့လျှောက်တဲ့အခါကျလို့ရှင်မြတ်စွာဘုရားဒီပြီးတော့လက်ခံထားတဲ့အလှူကိုမြတ်စွာဘုရားကြွပါဘုရားတဲ့ကြွပေးရမယ်လို့ပြောတာနော်ဒါတခုဘာဖြစ်လို့ကင်ကောင်းပါပြီတဲ့ကြွပါမယ်မင်းကဘာဖြစ်လို့အဲ့ဒါလို့တောင်းလို့ဆိုမြတ်စွာဘုရားတဲ့တပည့်တော်ကမြတ်စွာဘုရားရဲ့အလို့ကျွေးဖြစ်တဲ့အတွက်ကြောင့်မလို့ဒါမြတ်စွာဘုရားနဲ့ပတ်သက်တဲ့အပင့်ဖိတ်တွေကိုလက်ခံထားတာသူတို့ကလည်းယုံကြည်လို့တပည့်တော်ရှင်မှာထားခဲ့တယ်ပင့်ခဲ့တယ် ဒါတော့မြတ်စွာဘုရားနဲ့မတူလို့အရှင်ဘုရားရှင်မှာထားခဲ့တဲ့ခါမှာအဲဒီအာနန္ဒာကလက်ခံထားလိုက်တာကိုတောင်းမှမြတ်စွာဘုရားကလက်မခံဘူးပယ်ချလိုက်တယ်ဆိုလို့ရှိရင်တပိတော်ယာတုကအလကားဖြစ်သွားမှာပေါ့ဖေရတဲ့နော်ဒါကြောင့်မလို့တပိတော်ကအဝေးကနေလာပြီးတော့မြတ်စွာဘုရားမရှိခဲ့အပင့်ဖိတ်တွေရှိလို့လက်ခံထားရင်တပိတော်လက်ခံတဲ့အလှူကိုရှင်ဘုရားကြွပေးပါမြတ်စွာဘုရားကြွပေးပါအေးကြွပါမယ်ကြွပါမယ်နော်ကြွပါမယ်တဲ့နောက်တစ်ခုကဘာလဲဆိုလို့ရှိရင် တပည့်တော်ကနော်ဒီမြတ်စွာဘုရားရှိကိုလာပြီးတော့ဟိုးခရီးဝေးကြီးတဲ့အခြားခြားသောတိုင်းနေပြည်တွေကနေလာရောက်ပြီးတော့ဖူးကြတယ်တဲ့ဖူးကြတဲ့အခါကျလို့ရှင်သူတို့ကရောက်ချင်တဲ့ချိန်ရောက်မှာဗျာတဲ့သူတို့ခရီးတဲ့တဲ့ချိန်ရောက်မယ်ဆိုတော့တပည့်တော်ကပထမနော်ဒီဟောအလုတ်ကျွေးဆိုတော့ပထမစပြီးတော့ထွတ်တွေ့ရမယ်ထွတ်တွေ့တဲ့အခါကျလို့ရှင်တပည့်တော်ကမေးမြန်းစည်းစိမ်နှုတ်ဆက်စကားပြောဆိုပြီးလို့ရှင်အတင့်တော်တဲ့အချိန်ခါကျမြတ်စွာဘုရားနေတပည့်တော်တွေ့ပေးရမယ်တွေ့ပေးတဲ့အခါကျလို့ရှင်တချို့ အဝေးကလာတဲ့ဖျားဘူးတွေကသူတို့ပြန်ဖို့အတွက်အချိန်တွေဟောဟောအချိန်ရှိတယ်ပေါ့လေလိုအပ်တဲ့အတွက်ကြောင့်သူတို့တွေပြန်ဖို့သွားဖို့လာဖို့လွယ်ကူအောင်နော်သူတို့ရဲ့ပြန်မဲ့ချင်းကိုငှက်ကုတ်ပြီးတော့တပိတော့ကစီစဉ်ပေးရမှာတဲ့နီးတဲ့သူကတော့ကိစ္စမရှိဘူးပေါ့မြတ်စွာဘုရားခဏလေးနားယူနေတော့စောင်းအောင်ပါညာပြောလို့ရတယ်ပေါ့ဒါတော့သူတို့ကအဝေးကိုပြန်ရမယ်ဆိုလို့ရှိရင်နော်သူတို့ရဲ့အချင်းကိုငှက်ကွယ်ပြီးတော့တပိတော့ကမြတ်စွာဘုရားနဲ့တွေ့ပေးရပါလိမ့်မယ်ဒါတော့မြတ်စွာဘုရားဒီမှာနော်ဘုရားဘူးဧည့်သည်တွေလာတဲ့အတွက် ထွက်ပြီးတော့မှအဖို့ခံတော်မူပါဆိုရင်တပည့်တော်ကအဲ့လိုလျှောက်တဲ့ခါမှာမြတ်စွာဘုရားအထက်မှာငါတို့ပင်ပန်းသေးတယ်ကွာထားလိုက်ဦးစောင့်ပေးစီအောင်လို့အဲ့လိုမငင်းမနဲ့ဖရားတဲ့ချက်ချင်းထွက်ပြီးတော့တွေ့ပါတဲ့နော်ချက်ချင်းထွက်ပြီးတော့တွေ့ပါတဲ့ဒါတော့အေးဒါဆိုလည်းတွေ့ပါမယ်တဲ့ဒါတော့ဟုတ်တယ်လေသူကအတန်းတန်းလုံနေတဲ့ခါကျတော့သူတို့မှာဘုရားအရှင်မြတ်တပည့်တော်မအားလို့ပါဘုရားဒီချိန်လေးဖူးပြရစီဆိုရင်သူတို့ရဲ့အရေးကြီးတဲ့အကြောင်းကိုကြည်ပြီးတော့တပည့်တော်ကနော်မြတ်စွာဘုရားကိုပင့်တယ်လာပင့်ရမယ်တဲ့အဲ့ဒီခါမျိုးမှာမြတ်စွာဘုရားမငင်းမနဲ့ဘုရားတဲ့အပြင်ထွက်ပြီးတော့ဖူးခံပါတဲ့ ဒါတော့အေးဒါဆိုလည်းဖုခါမမယ်တဲ့ဟုတ်တယ်မို့လားဒါလည်းမှန်တာပဲလေဒါကဒုတိယပေါ့နော်နောက်တတိယကဘာလဲဆိုလို့ရှိရင်တပိတော်ကတဲ့အခုမြတ်စွာဘုရားနာမှာနေတဲ့ခါကျတော့တချို့တချို့တရားတွေတပိတော်တန်တရားဖြစ်တာရှိပါလိမ့်မယ်တဲ့သိကျင်တာလည်းရှိလိမ့်မယ်သို့မဟုတ်တန်တရားဖြစ်တာလည်းလည်းရှိပါလိမ့်မယ်ဒါတော့အထူးသဖြင့်တန်တရားဖြစ်ခဲ့လို့ရှိရင်တပိတော်စိတ်ထက်မှာဒီတရားဟာဒီလိုဟုတ်လေသလားမဟုတ်လေဘူးလားဒါဟာဘယ်ဘလိုဟာမျိုးလဲကုသိုလ်လားအကုသိုလ်လားအပြာကတလားကရိယာလားစသည်ဖြင့်ပေါ့လေအဲ့ဒီလိုမျိုး တခုခုတန်တရားရှိခဲ့သည် ရှိတော်ဒိုရိမုတ်အခြားခြားသောတရားတခုခုနော်တဲ့ဤမတဲ့ဤအဲတခုခုတန်တရားရှိခဲ့သည်ရှိတော်ဟောဒီတန်တရားပေါ်လာသည့်အချိန်မှာချက်ချင်းမြတ်စွာဘုရားကိုလာပြီးတော့မေ့လျှောက်ပါရစေနော်ဘာဖြစ်လို့လဲဆိုတော့တပိတော်ကတန်တရားတခုရှိခဲ့လို့နော်တပိတော်တန်တရားကြီးနေနေလို့သူများကမေးမြန်းတဲ့အခါမဖြစ်နေဟမ်အာနန္ဒာဘုရားနာနေပြီးတော့နော်ဒါလေးသိရင်တော့ဘုရားမေးလိုက်ပြီးတဲ့ကိစ္စကိုနော်အာနန္ဒာဒါတော့မသိဘူးလားလို့ကဲ့ရမှာပေါ့ဒါကြောင့်မလို့ သူကိုယ်၌ကလည်းတရားဓမ္မအလုံးစုံသိခြင်းလို့တပိတော့စိတ်ထက်မှတန်တရားပေါ်ရင်ပေါ်ပေါ်ချင်းမြတ်စွာဘုရားကိုမေ့လျှောက်ခွင့်ပြုပြရစေနော်ချက်ချင်းလာပြီးတော့မှမေ့လျှောက်ခွင့်ပြုပြရစေဒါ emergency ပဲပေါ့ဆိုတော့အေးတဲ့ဒါလည်းလျှောက်ခွင့်ပြုပါတယ်နော်နောက်တစ်ခါကျတော့နံပါတ်၄ကမြတ်စွာဘုရားတပိတော့မပါဘဲနဲ့ခီးထွက်တဲ့အခါကျရင်အဲ့ဒီရောက်လျာရအရာမှာဟောခဲ့တဲ့တရားတစ်လုံးမကြံမှန်သမျှတပိเจ้าကိုပြန်ရောက်တဲ့အခါတပိတော့ပြန်ဟောပေးပါတဲ့ တပည့်တော်နာကျင်တယ်တဲ့တပည့်တော်သိကျင်တယ်တဲ့တရားမြတ်စွာဘုရားကအဲ့ဒီပန်ပန်စု၄ပါးကိုလည်းပန်စုနံပါတ်၄ခုမြောက်ကိုလည်းလက်ခံပါတယ်နံပါတ်၁ကနော်ဒီသူကအလှတွေကိုအလှပက်တာတွေဖိတ်တာတွေကိုလက်ခံထားပြီးရင်မြတ်စွာဘုရားကသူသူလက်ခံတဲ့အလှကိုကြွပေးပါမယ်ဆိုတော့ကြွပေးပါမယ်ဆိုရင်နော်ကြွပေးပါမယ်ဆိုရင်နောက်ပြီးတော့တခါခရီးဝဲကလာတဲ့ဘုရားပုတွေလာလို့နော်မြတ်စွာဘုရားကိုထွက်ပြီးတော့တွေ့ဖို့ သူကလျှောက်တဲ့ခါမှာထွက်တွေးပါမယ်ဆိုရင်သူ့မှာတန်တရားရှိလို့ချစ်ချင်းမဲခွင့်ရမယ်ဆိုရင်နော်အဝိမှာဟောခဲ့တဲ့တရားတွေကိုကြောင်းရောင်သူ့ကိုပြန်ဟောမယ်ဆိုရင်တပည့်တော်လောက်ပါမယ်တဲ့ဆိုရင်ဆိုရင်ဆိုရင်ဆိုပြီးတော့ဘယ်နှခုရှိသွားလဲလေးခုပါဗျာအဲ့ဒါကပန်စုလေးပါနော်အဲ့ဒါကပန်စုလေးပါဒါတော့ပန်စုလေးပါထဲမှာနံပါတ်3ကဘာပါလဲဆိုတော့တပည့်တော် တရားနဲ့ပတ်သက်လို့တန်တရားရှိရင်သိကျင်တာရှိရင်မြတ်စွာဘုရားကိုချင်းချင်းလျှောက်လျှောက်ခွင့်ပြုပါဆိုတော့အေးပြုတယ်တဲ့အဲ့ဒါတော့အဲ့ဒီ promise ကအဲ့ဒီ agreement ကဘယ်တော့မှရထားတာလဲဆိုရင်သူ့ကိုသူ့ကိုဒီဥပထာကအနည်းနဲ့အလုပ်ကျွေး permanent attendant ခံတော့ကရထားတဲ့နော်ဒါက agreement ပဲအဲ့ဒီ agreement အရာမြတ်စွာဘုရားကို तू ကလျှောက်တာနော်ဒါကြောင့်မလို့မြတ်စွာဘုရားတဲ့တပည့်တော်သိကျင်တာလေးရှိလို့မေးလျှောက်ပေးရစေတဲ့နော် အဲ့တော့ဘာလဲဆိုလို့ရှိရင်မြတ်စွာဘုရားတဲ့နော်ပါဠိတွေတော့မပြောတော့မဖတ်တော့ပါဘူးနော်မြန်မာလိုပြောင်းလေးပဲရိုးရိုးပဲပြောပါမယ်တီလဆောင်ထိန်းထားမယ်ဆိုလို့ရှိရင်တဲ့တီလတွေကိုလုံးလုံးခြုံခြုံနော်ကောင်းကောင်းမွန်မွန်ထိမ့်သိမ့်ထားမယ်ဆိုလို့ရှိရင်ထိုတီလကိုစောင့်ထိန်ရခြင်းကြောင့်ဘယ်ကဲ့သို့သောအကျိုးအာနိသင်ရှိပါသလဲနော်ဗမာလူပြောင်တက်တယ်လေးပြောရင်တီလကိုလုံခြုံအောင်ထိန်ရင်ဘာအကျိုးရှိသလဲဗါတယ်လဲ သီလကိုလုံခြုံအောင်ထိန်းရင်ဘာအကျိုးရှိသလဲပါဗျာရေးထားနော်နံပါတ်ဆုံးရင်အကုန်ပြန်မေးမှာဒါနံပါတ်1မေးခွန်းလာတာနော်တင်းနဲ့သုံးလေးဆင်ပြီးတော့ရေးထားဒါ question question ကမေးချင်တာဖောက်မေးမှာနံပါတ်1ကဒါပြောစမ်းပါသီလကိုလုံခြုံအောင်ထိန်းရင်ဘာအကျိုးရှိပါသလဲအဲအဲ့ဒါလိုလေအဲ့ဒါလိုလေပြောလိုက်မှနည်းနည်းနားလေးပိုစွန့်လာတော့သူကမေးမယ်ဆိုမှပဲဟုတ်လားဒါကိုအတွက်ပြောနေတာအမှန်တော့နော် သီလကိုလုံခြုံထိမ့်မယ်ဆိုရင်နံပါတ်1ကဘာအကျိုးရှိသလဲတဲ့ဒါအာနန္ဒကမေးတယ်အေးတဲ့ချက်သားအာနန္ဒာသီလကိုလုံလုံခြုံခြုံထိမ့်သိမ့်ကြမယ်ဆိုလို့ရှိရင်တဲ့အဝိပအဝိပတိတာရပါဠိလိုကအဝိပတိတာရပေါ့နည်းနည်းမှတ်ချင်ရင်ဝိပတိတာရဆိုတာကစိတ်နှလုံးမသားရတာအဲဝိပတိတာရဆိုတာစိတ်နှလုံးဒီစိတ်ထဲမှာမသားမရဖြစ်တယ်နော်မသားမရနှလုံးမသားမရဖြစ်တယ် အဝိပရိတာရကြတော့စိတ်နှလုံးမသားမရမဖြစ်ဘူးတဲ့အင်္ဂလိပ်လိုတော့ remorse တုံးတယ် remorse မဖြစ်ဘူးတဲ့ remorse ဖြစ်တယ်ဆိုတာကကိုကမကောင်းတာတစ်ခုခုလုပ်ထားပြီးရင်စိတ်ထဲမှာအဲ့ဒီလိုမျိုးနော်အေးမကောင်းတဲ့စိတ်တွေဖြစ်နေတာလေနော်အဲ့ဒီလိုမျိုးစိတ်တွေစိတ်တွေပူပန်ပြီးတော့မကောင်းတဲ့နေရာတွေတွေးပြီးတော့ဖြစ်နေတာ remorse ဖြစ်နေတာနောက်တာတန်တရားတွေဖြစ်နေတာဒါတော့သီလစင်ကြဲတဲ့ပုဂ္ဂိုလ်မှာစဉ်းစားကြည့်လိုက်စမ်းသီလကဘိုက်ကဘဲကနှစ်ပါးကိုထိန်လဲ ကာယကံနဲ့ဝစီကံနှစ်ပါးပါဗျာအေးကာယကံနဲ့ဝစီကံနှစ်ပါးကိုထိန်းချုပ်တော့ဗာဏတိပါဒအာရိနာဒနာကာမိတုမိဆာဆရာသူပြုကျူးလွန်မအောင်မလားဗျာမကျူးလွန်ပါဗျာမကျူးလွန်တော့ဘူးဝစီကံ၄ပါးဘာသူတွေလဲမုဒါဝါရာပိတုနာဝါဝါစာဖရုဒဝါစာတံဖတ်ပလာပါပါဗျာဖရုဒဝါစာလို့ဖတ်ပါဖရုဒဝါဖရုဒဝါစာ ပရုသဝါစတံဖပလာပါအလုံးသိကြတဲ့လိန်ပြောတာချမ်းချမ်းတန်းတန်းပြောတာဂုံတိုက်တာအတင်းဖြင့်ပြောတာဒါတော့ကာယကံနဲ့ဝစီကံလုံသွားပြီဆိုတော့စဉ်းစားကြည့်လိုက်စမ်းဒီကံနှစ်ပါးလုံလိုက်တာနဲ့ကို့မှာကာယကံဝစီကံအကုသိုလ်ရှိပါတော့မလားမရှိတော့ပါဗျာမရှိတော့ဘူးမရှိတော့ဘူးเนาะကိုနဲ့ဆက်ဆက်တဲ့အကုသိုလ်နှုတ်နဲ့ဆက်ဆက်တဲ့အကုသိုလ်အမှန်ကခက်တာကတော့ဗဇက်ကပုတ်ခက်တယ်ဘုရားပုတ်ခက်တာလဲဗဇက်ပါဗျာဗဇက်ကပုတ်ခက်တာကိုကထိန်းလို့ရလွယ်သေးတယ် အဲ့တော့ဗဇက်ကပိုးပြီးတော့ပြောလွယ်တယ်လှုပ်ဆိုလွယ်တယ်အဲ့ဒါကြောင့်မလို့ကိုနှစ်နှုတ်ကိုလုံခြုံပြီဆိုကြတဲ့ကတည်းကကြည်စမ်းအာဟုသူတွေဘလောက်ရှင်းသွားတယ်လဲဆိုတော့ကိုနှစ်နှုတ်နှစ်ခုလုံခြုံနေတဲ့ပုဂ္ဂိုလ်တိလလုံနေတဲ့ပုဂ္ဂိုလ်ကနောင်သောအခါကာလအိုသောအခါနာတေသောအခါနာသောအခါတေသောအခါရှေ့နောင်နောင်နှစ်ပေါင်းများစွာကြာရင်သူ့ရဲ့ဘဝကိုဟိုးနောက်ကိုပြန်ပြီးတော့လှည့်ကြည့်လိုက်မယ်ဆိုရင်တန်တရားဖြစ်เสียဒုလောဒုလောဖြစ်เสียတွေးတော့เสียပူပန်เสียလိုသေးလားမလိုပါဗျာမလိုဘူးဒီတိလတစ်ခုတည်းနဲ့တိလလုံခြုံတာတစ်ခုတည်းကိုအခြေခံပြီးတော့မှ နော်ရန်တာဖြစ်တာတွေဦးစင်ဟောခဲ့ပြီးပြီလေဟုတ်တယ်မို့လားမှန်ပါဗျာအဲရန်တာကြီးတပါးဒါတီဟိုမှာဟိုနေခဲ့တဲ့ရန်တာကြီးတပါးဟာသူ့ပြန်တော်မူကာနိမှာ နော်သူ့ပြန်တော်မူကာနိမှာနော်ဒီလာပြီးတော့ဖူးကြတယ်လေရန်တာကြီးလို့ထင်ပြီးတော့ရန်တာကြီးလို့ထင်ပြီးတော့လာပြီးတော့ဖူးကြတယ်ဒါပေမဲ့နော်သူ့ကတော့နေကတော့ရန်တာလို့သမုတ်ထားတယ်သူကရန်တာမဖြစ်သေးဘူးဘာဖြစ်လို့လဲဆိုလို့ရှိရင်သူကဟောနောက်လာမဲ့ရိမိတ်တရားမြတ်စွာဘုရားဖူးကျင်လို့တဲ့ ဆိုတော့သူ့တူကစိတ်မချမ်းသာဘူးပေါ့အာရှင်ဘုရားနယ်ကဒီတနယ်လုံးကလူတွေရောရန်ပရိသတ်လူပရိသတ်ကရှင်ဘုရားကိုရန်တာဖြစ်ပြီလို့ထင်ပြီးတော့လာဖူးကြတာအခုရှင်ဘုရားနော် तू ကမေးတာပေါ့ပြန်တော်မူကနေတော့ဟောရှင်ဘုရားအခုတော့ရန်တာမဟုတ်ဘူးဆိုတော့ဘုရားဒီလိုတော့စိတ်ညစ်သွားပြီဘုရားပေါ့ပြောတာဒါလူလူပြောဒီတိုင်းပဲဒီလိုတော့စိတ်ညစ်သွားပြီလားအေးတဲ့ငါကနောက်နောက်လာပွင့်မဲ့အရိမတိယမြတ်စွာဘုရားဖူးကျင်သေးလို့ငါကအဲ့ဒါကြောင့်တမင်သက်သက်ရန်တာမဖြစ်အောင်ထားတာတဲ့အထက်ကိုတက်မကျင်တာ အဲ့ဒါနဲ့ဂိုင်းတာဆိုလို့ရှိရင်ငါ့ကိုထူပေးဆိုတော့သူ့ကိုဂရင်ဘောလေးမှာခေါင်းလေးနဲ့မီးပြီးတော့ထူပေးရတယ်ငါငါအချစ်ပေးရင်မင်းပြန်ဝင်ခဲ့တဲ့အဲ့တော့ तू ကနော်သူ့ကိုထူပေးခေါင်းလေးမီးပြီးတော့မှခါလေးဖြောင်းပြီးတော့မှ तू ကတခါတည်းအဲ့ဒီမှာစလိုက်တာပါပဲဒါတော့သူ့အတွက်တကားလေးပြန်ဆွဲစီခဲ့အပြင်ရောက်ပြီးတော့ဘလောက်မှမကြောက်တကားတကယ်သူ့ကျန်းလေးကိုဂရင်ကိုတောက်တောက်တောက်နေဒီလိုခောက်တယ်ဒီလိုခောက်လိုက်တယ်ဘလောက်မှမကြောက်ဩဒါတော့ तू ကတခုခုပြန်ခိုင်းရင်လို့ထင်တယ်ဆိုပြီးတော့မှအထဲလေးဝင်သွားတာပြီးပြီတဲ့ခိုင်မကောင်းဘူးလား မှန်ပါဗျာအဲ့ဒါလို့ဒါဆိုရင်ဒီတရားပွဲမှာရန်တာတွေအများကြီးဖြစ်ကြမှာအခုရှေ့ရဆိုတော့မနေဘူးရေဦးစင်းရှိတော့တယောက်မှတကားခောက်တာမကြောက်တကားခောက်တာတော့မကြောက်ဒီကဘဲဘဲခောက်နေရတယ်ဟဲ့လားအဲ့တော့အဲ့ဒီတော့သူဟာပြောတယ်နော်ဘေးကရဟန်းနေရလဲအံ့ဩကြတယ်ဟာဖက်နေဒီဒီတကားလေနော်ပိတ်ပြီးတော့ထွက်လာတယ်ခဏကြာပြန်ဝင်သွားတယ်တရားရဟန်းတာဖြစ်နေပြီဆိုတော့မယုံဘူးမဟုတ်ဘူးလို့ကိုထင်တာ အဲ့တော့အရှင်ဘုရားတဲ့အံဩပါပြီတဲ့အရှင်ဘုရားဒီလောက်ခဏလေးအတွက်မှာရန်တာဖြစ်သွားတယ်ဆိုတော့တော့ဒီလိုတော့အံဩပါပြီတဲ့ဘာဖြစ်တယ်ညာဖြစ်တယ်ချီးမွမ်းကြတော့ငါရှင်တို့တဲ့မင်းတို့အခုရန်တာဖြစ်အောင်ကျင့်လိုက်တဲ့အကျင့်ကဘာမှအံဩစရာမလိုဘူးတဲ့နော်သူရန်ဖြစ်တဲ့အကျင့်ကစပြီးတော့ဒီနေ့ထိအောင်တက်တော်80နော်ဝါတော့60ရအောင်ဒီဝိနည်းသက်ခါဘုဒ္ဓကိုစောင့်ထိန်လာတာဟာဘယ်သက်ခါဘုမှမကြိုးမပေါက်ခဲ့ဘူးတဲ့ နော်မကျွတ်မပေါက်ခဲ့ဘူးအဲ့ဒီတော့အဲ့ဒီသိက္ခာပုဂ္ဂိုလ်ထင်ရတာအခုရန်တာဖြစ်အောင်ထင်ရတဲ့ခက်တယ်တဲ့နော်ဒါတော့သီလကိုလုံးအောင်ထင်ရတာမခက်ဘူးလားခက်ပါတယ်ဗျာခက်တယ်အဲ့တော့အခုသီလကိုအခု तू ကပြန်သုံးသပ်လိုက်တယ်ငါဘုရားမှာရမ်းဖြစ်တဲ့ချိန်ကစားဒီနေ့ထအောင်ဘာမှအပြည့်အနာစာ sport တွေရှိတယ်လဲဘာမှမရှိဘူး spotless အဲ့ဒီမှာပီတိဖြစ် ပီတိဖြစ်တော့အဲ့ဒီပီတိကိုတခါတည်းနော်ပီတိတွေပေါ်ပီတိတွေပေါ်တဲ့နှစ်သိမ့်မှုတွေဖြစ်အဲ့ဒါတော့ဒုက္ခဖြစ်ဒုက္ခဖြစ်တော့အဲ့ဒီမှာတမာရိယတမာရိယတော့နော်စိတ်ကလေးကတီးကြည်လာပြီးတော့ယုံနံကိုအာယုံပြုတ်လိုက်တာဒါကတော့ तू ကဒီတိုင်းလေးပြောသွားတာကတော့လွယ်တော့လွယ်တယ် तू ကငကွာလဲအမှန်ဝိပဿနာအားထုတ်ထားတာရှိတယ်ဝိပဿနာကိုဟောသင်္ခါရုပ္ပခါညာလောက်ထိတော့ तू အားထုတ်ထားမှာပေါ့ကြော်ရင်သောတာပန်နဲ့တော့ဖြစ်သွားမှာဒါကြောင့်ဒီနားလေးမရက်ထားတာဥပမာဘုရားအလောင်းတွေဟာဘုရားဖြစ်ဖို့ဆူတောင်းခဲ့တဲ့အချိန်ကစပြီးတော့မှဘုရားဖြစ်သည့်အချိန်ကြားမှာ တရားတွေအထုတ်ခဲ့တယ်ဒါပေမဲ့သင်္ခါရုပ္ပခာဉာဏ်ကိုရောက်ရင်ရှေ့ကိုမတက်တော့ဘူးဖြတ်ထားတယ်ရှေ့ကိုမတက်တော့ဘူးတက်ရင်သောတာပန်ဖြစ်သွားမှာသောတာပန်ဖြစ်ဘုရားမဖြစ်တော့ဘူးဒါတော့ဒီယန္တာမထေကြီးလည်းပေါ့လေအခုလည်းမထေကြီးကဒီသင်္ခါရုပ္ပခာဉာဏ်လောက်ကိုရောက်ရင်သူတို့သိတယ်ရှေ့ကိုမတက်တော့ဘူးအဲ့ဒါလိုရက်ထားလိုက်မယ်ဒါကြောင့်မလို့အဲ့ဒါလောက်အားကောင်းကောင်းနေရောက်ထားလို့လည်းပဲသီလကိုအခြေခံနှလုံးသွင်းနှလုံးသွင်းပြီးတော့မှနောက်ယုံနာကိုတခါတည်းချင်းချင်းယထာဒီဒီယထာဘုဒ္ဓညာရောက်ပြီးတော့မှချင်းချင်းတခါတည်းယုံနာမြင်ပြီးတော့ယန္တာဖြစ်သွားတာ ဒါဆိုတော့လွယ်တယ်လို့တော့မဟုတ်ဘူး तू အားထုတ်ထားတဲ့အချိန်တွေလည်းရှိပေလိမ့်မယ်တဲ့ဒါတော့ပြောချင်တာကတခြားမဟုတ်ဘူးဒီမထေကြီးကဒီလောက်အချိန်မတန်တူတောင်းတဲ့မိနစ်ပိုင်းလေးအတွင်းမှာရန်တာဖြစ်တယ်ဆိုတာ तू အပြောအရာတော့တီလလုံခြုံအောင်ထိန်းထားလို့တဲ့ဘာထင်းလို့လဲတီလလုံအောင်ထိန်းထားလို့ပါဗျာတီလလုံအောင်ထိန်းလို့တဲ့နော်တီလရဲ့အစာကဒါအစာပဲရှိသေးတာ gain နောက်တစ်ခုသွားမယ်နော်ဒါတော့ကောင်းပြီ တီလကိုလုံခြုံအောင်ထိန်းလို့ရှိရင်ဒီအထက်အရာပြောမယ်ဆိုလို့ရှိရင်တော့ဘာလဲဆိုရင်စိတ်နှလုံးမတာမယာမဖြစ်ပါ။ဘာမဖြစ်တာလဲ။စိတ်နှလုံးမတာမယာမဖြစ်ပါဗျာ။အဲဟုတ်ပြီဒါကပထမအဖြစ်နော်။တီလလုံအောင်ထိန်းရင်ဘာဖြစ်တယ်လဲဆိုရင်စိတ်နှလုံးမတာမယာမဖြစ်တော့ဘူးတဲ့နောင်တော့ခါကာလမှာဒါကတခုအနန္တကထံမိပါတယ်မြတ်စွာဘုရားကောင်းပါပြီတဲ့စိတ်နှလုံးမတာမယာမဖြစ်တော့တဲ့ပုံကိုယ်တွေမှာစိတ်နှလုံးမတာမယာနော်မဖြစ်ချင်းဟာကော ဘယ်ကဲ့သို့သောအကျိုးအနိသင်တွေရှိပါသလဲတဲ့အဲ့ဒီခါကျတော့အာနန္ဒာတဲ့စိတ်နှလုံးမသာမယာမရှိတော့တဲ့သူ မဖြစ်တော့တဲ့သူကပါမောက်ဇလို့ခေါ်တဲ့နော်နှူသောဝမ်းမြောက်မှုခေါ်တယ်နော်ပါမောက်ဇဆိုတာစပြီးတော့စိတ်ထဲလေးမှာစဖြစ်တာနှူသောတင်းတင်းတင်းတင်းလေးစဖြစ်တာနော်ပီတိနဲ့ပါမောက်ဇပါမောက်ဇနဲ့ပီတိလို့နှစ်မျိုးရှိတယ်ပီတိကတော့ရင့်သွားပြီနော်ရင့်တဲ့အပိုင်းနှုတဲ့ပိုင်းကိုပါမောက်ဇလို့ခေါ်တယ်ဒါတော့နှူသောပီတိဖြစ်တတ်၏ဖြစ်နိုင်၏တဲ့ဘာဖြစ်နေလဲ နုသောပီတိဖြစ်နိုင်ပါတယ်ဗျာအေးဒီလေစဉ်းစားကြည့်စိတ်ထဲမှာနှလုံးမသားမရမရှိတော့ဘူးဘာမှမရှိဘူးဆိုလို့ရှိရင်ကဲဆိုရင်တော့ကပြပါတာတန်တရားတွေဘာရှိသေးလဲမရှိပါဗျာကိုတီလာလေးစင်ကြဲနေတာလေးကိုဆက်ရောက်သွားပြီဆိုလို့ရှိရင်ကဲအဲ့ဒီကတော့စဉ်းစားကြည့်လိုက်တော့ဘာဖြစ်လာမလဲဝမ်းမြောက်နေမှာဝမ်းမြောက်လာတယ်စိတ်ကကြည်ပြီးတော့ဝမ်းမြောက်လာအဲ့အစာပိုင်းလေးကိုပြောတာဒါတော့ဝမ်းစ ဝမ်းသာမှုပီတိပေါ့နော်ပီတိဖြစ်မှုစတင်တဲ့အနုပိုင်းလေးကိုရှေ့ပိုင်းတင်တာနော်ဒီတင်တာပေါ့ရှေ့ပိုင်းကနှုတ်နေတဲ့အပိုင်းလေးကိုပြောတာအဲ့တော့ဒီအော်အဲ့ဒီရှေ့ပိုင်းလေးနှုသောပီတိဖြစ်တယ်တဲ့အဲ့ဒီဒီစိတ်နှလုံးမသာမရာမရှိတော့သောပုဂ္ဂိုလ်များသည်နှုသောပီတိကိုဖြစ်စေ၏တဲ့နော်ဒါကြောင့်မလို့သူကစိတ်နှလုံးမသာမရာမရှိတော့တဲ့ပုဂ္ဂိုလ်သည်နော်ပါမောက္ခ sorry ပါမောက္ခ ဖြစ်ခြင်းကျိုးရှိ၏ဘာမောဇာလို့ပါဠိလို့မှတ်ပေးပါနော်ဒါဘာမောဇာဆိုတာမသိမှဆိုလို့ပီတိနဲ့ရှင်ပြောရတာဆိုတော့ပါမောဇာဖြစ်ခြင်းအကျိုးရှိ၏နော်အဲဒါတော့ဒုတိယကဘာဖြစ်ခြင်းအကျိုးရှိတယ်လဲပါမောဇာဖြစ်ခြင်းအကျိုးရှိပါတယ်ဗျာဘာမရှိရင်ဘာဖြစ်တာလဲနှလုံးမသားနှလုံးစိတ်နှလုံးမသားမယာမဖြစ်ရင်ပါမောဇာဖြစ်ပါတယ်ဗျာပါမောဇာဖြစ်တယ်ကောင်းပြီဒါဒုတိယနော် အဲ့ဒါတော့ကိုင်းမြတ်စွာဘုရားတဲ့ပါမောက္ခဖြစ်လာတော့ကိုဘာအကျိုးများရှိပါသလဲနောက်ထပ်မေကွန်းတက်တယ်နော်ဒါတော့တလုံးရတက်တာပါပဲပါမောက္ခဆိုရှေ့ကိုတက်မှာပဲနော်ဒါတော့ပါမောက္ခရှိရင်ဖြစ်လာရင်ကို့မှာရှိလာရင်ရလာရင်တဲ့နောက်ထပ်ဘလို့အကျိုးတွေရှိနိုင်သေးတယ်လဲရနိုင်သေးတယ်လဲလို့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားကစေတအာနန္ဒာတဲ့နော်ပါမောက္ခဖြစ်ပြီးနှုသောပီတိကလေးတွေဖြစ်နေပြီဆိုရင်ထိုပုဂ္ဂိုလ်မှာနော်နှုသောပီတိပြီးတော့ဘာတော့ဘာပဲလာမလဲစဉ်းစားကြည့်လိုက်ပေါ့ ညင့်တဲ့ပီတိညင့်တဲ့ပီတိဖြစ်တော့မယ်ဒါတော့နှုသောပီတိကိုတော့ဗာမောက်စာညင့်လာတဲ့ပီတိကြတော့ပီတိပီတိလို့ခေါ်တယ်နော်ဒါတော့နှုသောပီတိမှသည်ယင်သောပီတိကိုရောက်နိုင်၏နှုသောပီတိကိုပါမောက်ဇနော်ယင်သောပီတိကိုတော့ပီတိလို့ပဲခေါ်တယ်နော်ဒါတော့နှုသောပီတိလို့ခေါ်တဲ့ပါမောက်ဇသည်ဘာကိုဖြစ်စေသလဲဆိုရင်ယင်သောပီတိနော်ဒီနေ့ပီတိကိုဖြစ်စေ၏ဘာကိုဖြစ်စေလဲ ပီတိကိုဖြစ်စေပါတယ်ဗျာဒါတော့ပါမောဇ္ဇသည်ဘာကိုဖြစ်စေခြင်းအကျိုးရှိပါလဲပါမောဇ္ဇသည်ပီတိကိုဖြစ်စေခြင်းအကျိုးရှိပါဗျာပီတိကိုဖြစ်စေတယ်ထပ်မေးကြည့်လိုက်ပေါ့မြတ်စွာဘုရားနော် ပီတိဖြစ်လာရင်ဘာအကျိုးရှိသလဲဘာအကျိုးအာနိသင်တွေရှိသလဲလို့ဒါမေကုံတခုဆက်မေးတယ်သူကနော်ဆင်ကဲဆင်ကဲဆင်ကဲမေးသွားတာရှင်သာအနန္ဒာတဲ့ပီတိဖြစ်လာပြီဆိုလို့ရှိရင် ပီတိရဲ့နောက်ကနှစ်သိမ့်မှုဖြစ်ပြီဆိုလို့ရှိရင်ဘာဘာဖြစ်လာမလဲဆိုတော့ဒုက္ခဖြစ်တယ်ဘာဖြစ်မလဲဒုက္ခဖြစ်ပါတယ်ဗျာအဲပီတိဖြစ်ပြီးရင်တော့ပီတိရဲ့နောက်ကဒုက္ခဖြစ်တာပေါ့နော်ဒါကြောင့်ပီတိဖြစ်တဲ့ပုဂ္ဂိုလ်များမှာဘာဖြစ်တယ်လဲဆိုရင်ဒုက္ခဖြစ်တယ်တဲ့နော်ဒါတော့ပီတိဖြစ်ပြီးရင်ဘာဖြစ်ပါလဲဒုက္ခဖြစ်ပါတယ်ဗျာအဲဒုက္ခဖြစ်တယ်နော်ဒါတော့ဇက်တိုက်ပဲသွားလိုက်ကြစို့ဒုက္ခကဒီနေရာမှာကတော့ဒီ ကာယိကဒုက္ခရော စေတသိကဒုက္ခရောเนาะအဲ့ဒီနှစ်ခုလုံးယူမယ်မမောဇာပီတိ sorry မှားသွားပြီတက္ကဆင့်ကျော်သွားတယ် sorry เนาะအပီတိဖြစ်တဲ့ပုဂ္ဂိုလ်များဘာဖြစ်တယ်လဲဆိုလို့ရှိရင်ပတ္တတိဖြစ်တယ်เนาะပတ္တတိဆိုတာငြိမ်အေခြင်းเนาะပတ္တတိဆိုတာဘာလဲငြိမ်အေခြင်းပါဗျာအဲငြိမ်အေခြင်းဆိုတာ tranquility လို့သုံးရင်သုံးပေါ့ငြိမ်အေလာတယ်ငြိမ်လာတာเนาะပီတိပြီးတော့ပတ္တတိဖြစ်တယ်ဒါတော့ဒီ ဒီ join ဖြစ်တာကနေပြီးတော့မှတဖြည်းဖြည်းနဲ့စိတ်ကငြိမ်သွားတော့ပီတိပြီးတော့ပတ္တတိတဲ့ကိုယ်ဤငြိမ်ခြင်းစိတ်ဤငြိမ်ခြင်းဖြစ်လာတယ်ပတ္တတိဆိုတာငြိမ်တာနော်ဒါတော့ပီတိပီတိကြောင့်ဘာဖြစ်နိုင်တယ်လဲဆိုရင်ပတ္တတိငြိမ်ကိုယ်ဤငြိမ်အေးခြင်းစိတ်ဤငြိမ်အေးခြင်းဖြစ်ပါတယ်တဲ့ဒါငြိမ်အေးခြင်းဖြစ်တယ်လို့လို့လည်းမှတ်လိုက်ပေါ့ကောင်းပြီအဲ့ဒီပတ္တတိငြိမ်အေးမှုဖြစ်တယ် ကိုဤငြိမ်းအေးခြင်းစိတ်ငြိမ်းခြင်းဖြစ်လာရင်ကောဘာအကျိုးရှိတယ်လဲဆိုတော့ငြိမ်းပြီဆိုရင်ကိုနဲ့စိတ်ငြိမ်းပြီဆိုရင်ပတ္တတိပြီးတော့ဒုက္ခလာတယ်ပီတိပတ္တတိဒုက္ခအဲ့ဒီကြတော့ကိုလည်းချမ်းသာလာတယ်စိတ်လည်းချမ်းသာလာတယ်နော်ဒါတော့ပတ္တတိငြိမ်းအေးမှုဖြစ်ရင် နောက်ကဘာဖြစ်လာတယ်လဲဒုက္ခဖြစ်လာပါဒုက္ခဖြစ်တယ်ဒုက္ခဖြစ်တယ်အဲ့ဒီတော့ဦးဇင်းဒီသင်္ဍန်နေမှာလည်းအများအားပြောနေပါတယ်ယောဂီတွေမှာဖြစ်တတ်တာကဘာလဲဆိုလို့ရှိရင်ဒုက္ခဝေဒနာဖြစ်တတ်တယ်ဟုတ်တယ်မဟုတ်လား မှန်ပါဗျာဒုက္ခဝေဒနာဖြစ်ပြီးဆိုလို့ရှိရင်ဒုက္ခဝေဒနာဖြစ်ပြီးဆိုတာနဲ့တည်းပဲခန္ဓာကိုယ်ကာယကဒုက္ခမဖြစ်တော့ဘူးလားဖြစ်ပါတယ်ဗျာအဲကာယကဒုက္ခဖြစ်ပြီးကာယကဒုက္ခဖြစ်ပြီဆိုလို့ရှိရင်အဲ့ဒီကာယကဒုက္ခကစိတ်ကိုညှစ်စေတယ်စေတသိက်ကဒုက္ခကိုလည်းမဖြစ်စေဘူးလားဖြစ်စေပါတယ်ဗျာကဲကြည့်နော်ကာယကဒုက္ခကစေတသိက်ကဒုက္ခကိုဖြစ်စေတယ်ဒီနေ့စိတ်ညစ်စေတယ်ကိုကိုကလည်းနာတယ်စိတ်ကလည်းညစ်ပြီဆိုလို့ရှိရင်ကိုနာကမပြောက်စိတ်ကညစ်ဆိုလို့ရှိရင်နောက်ကဒေါသထွက်လာတယ်တဲ့နော်စိတ်ညစ်ရင်ဘာဖြစ်စေသလဲ ဒေါသထွက်ပါဗျာဒေါသထွက်တာပေါ့အိမ်မှာကိုကစိတ်တွေကညစ်အလုတ်ကမပြီးသေးသမင်းကချစ်အောင်မယ်အဝတ်ကရှောအောင်မယ်ကြမ်းတက်အောင်မယ်ကလေးကထကိုနာရစ်သေးရစ်သေးနဲ့ဟိုကြီးကြီးဒီကြီးကြီးနဲ့ဆိုရင်ဘာဖြစ်ပြီလဲဒေါသဖြစ်ပါဗျာထကြီးတာမဟုတ်ဘူးလားသဘောတွေကြအချို့ကအဲ့လိုရှိတယ်နော်ကိုကိုကနာကျင်ကြက်ခဲမှုတွေဖြစ်ပြီဆိုရင်စိတ်ညစ်တယ်စိတ်ညစ်ပြီဆိုရင်ဒေါသထွက်တယ်တဲ့အဲ့ဒါပြောတာဒါတော့ နော်ယောဂီတွေမှာအဲ့ဒါဖြစ်တတ်တာကြီးကိုကနာကျင်ကြက်ခတ်မှုဖြစ်ပြီဆိုရင်စိတ်တွေညစ်လာပြီစိတ်ညစ်ပြီဆိုလို့ရှိရင်အဲ့ဒီတရားထိုင်ရင်လည်းဒေါသမဖြစ်ဘူးလားဖြစ်ပါတယ်ခင်ဗျာတရားထိုင်ရင်ဒေါသထွက်ရင်ခန္ဓာကိုယ်ကတုန်လှုပ်လာတာ vibration ဖြစ်လာတာနော်ဒီ nervous ဖြစ်တယ်လို့ vibration ဖြစ်လာတာဟာနှလုံး heart beat တွေကမြန်လက်တွေခြေတွေကတုံးတစ်ခါတလေကြလို့ရှိရင်မလေးနေရွက်တွေပါထူပူပြီးတော့နှာခမ်းတွေပါတုံးလာတာနော်ကိုကိုကိုမကျင်တတ်တာအဲ့ဒီလိုတွေဒေါသတွေဖြစ်တယ်ဒါကြောင့်မလို့သူ့ရဲ့ဆန့်ကျင်ဘက်ကတော့ကြည့်လိုက်စမ်းပီတိဖြစ်လာတော့ပတ္တတိငြိမ့်သွားတယ် နော်ဒါတော့အဲ့ဒီဒုက္ခဝေဒနာတွေကြောလာတဲ့အချိန်ကကြာလို့ရှိရင်ဒုက္ခဝေဒနာလည်းအလေးကျင့်နဲ့လည်းဆိုင်ပါတယ်အလေးကျင့်ဆိုတာထိုင်မှုထိုင်တဲ့အလေးကျင့်ကြာလာတာကိုပြောတာနောက်ပြီးတော့တစ်ခုကတော့သီးခံနိုင်မှုစွမ်းအားကောင်းတာဒါတော့တဖြည်းဖြည်းကြာလာတော့နာကျင်ကြက်ခဲမှုတွေကြော်လာတော့နော်သူ့ဟာနာကျင်ကြက်ခဲမှုမရှိဘူးမရှိလို့ရှိရင်စိတ်ကလေးငြိမ်တာပဲနော်ကိုထိုင်ရတာစိတ်ကလေးကြည်လိုက်ပီတိဖြစ်တယ်ပီတိဖြစ်ရင်ပတ္တတိငြိမ်မလာဘူးလား ငြိမ့်ပါတယ်ဗျာငြိမ့်လာတယ်ပတ္တရိဖြစ်ငြိမ့်လာပတ္တရိဖြစ်လို့ငြိမ့်လာပြီဆိုရင်ဒုက္ခတော့ရွှင်လာတာပဲဒုက္ခဆိုတာစိတ်ရွှင်လာတာပြောတာအမှန်ကဒါတော့ဒုက္ခဒုက္ခဝေဒနာဖြစ်ရင်ကာယကဒုက္ခဖြစ်လို့ရှိရင်အဲ့ဒါတွေမလာဘူးဒါတော့နောက်ပိုင်းမှာကာယကဒုက္ခနာကျင်ကြက်ခတ်မှုမရှိရင်နော်စိတ်ထက်မှာမကျေနပ်မှုအာဒေါသဖြစ်မှုတွေလည်းမရှိတော့ဘူးမရှိလို့ရှိရင်စိတ်တွေကအေးပြီးတော့ငြိမ်ပြီးတော့ကြီးသွားတာအဲ့ဒါမျိုးဒါကြောင့်မလို့စိတ်ကငြိမ်ပြီဆိုရင် ရွှင်လန်းမှုပျော်ရွှင်မှုတော့ပေါ့ရွှင်တာပေါ့တကယ်တော့ပျော်ရွှင်တယ်ဆိုတာဟောပွဲတွေဘာတွေကြည့်လို့ပျော်တာမျိုးမဟုတ်ဘူးเนาะရုပ်ရှင်တွေဗီဒီယိုတွေကြည့်လို့ပျော်တာမျိုးမဟုတ်ဘူးပွဲလန်းတပင်တွေသွားလို့ပျော်တာမဟုတ်ဘူးစိတ်ကလေးတွေမှာနိဝရဏတွေရှင်းရှင်းရှင်းရှင်းပြီးတော့လာတော့ရွှင်လာတယ်စိတ်ရွှင်တယ်လို့ခေါ်တယ်เนาะဒါစိတ်ကလေးကနော် ရွှင်တာကိုပဲဒါကိုပဲ happiness ပဲဒုက္ခဒါတော့အဲ့ဒီမှာကိုနာကျင်မှုမရှိတဲ့အတွက်ကာယကဒုက္ခမရှိတဲ့အတွက်ကာယကဒုက္ခဖြစ်သွားတယ်။ဘာဖြစ်သွားလဲ ကာယိကဒုက္ခပါဗျာကာယိကဒုက္ခကိုကချမ်းသာပေါ်ပါတွတ်လေရှင်လန်းနေပြီဆိုရင်စေတသိကဒုက္ခစိတ်ကလည်းရှင်လန်းလာတယ်ဒါတော့ကာယိကဒုက္ခစေတသိကဒုက္ခဖြစ်ခြင်းအကျိုးရှိတယ်တဲ့ဒါကြောင့်ပတ္တတိကိုဤငြိမ်းခြင်းစိတ်ငြိမ်းခြင်းသည်ဘာအကျိုးရှိတယ်လဲလို့မေးရင်ဒုက္ခကိုချမ်းသာစိတ်ချမ်းသာကိုဖြစ်စေတယ်ငြိမ်းအေးခြင်းကဘာကိုဖြစ်စေလဲဗျာဒုက္ခကာယိကဒုက္ခစေတသိကဒုက္ခနှမျိုးဖြစ်ပေ ဖြစ်စေပါတယ်ဗျာကာယကဒုက္ခစရိတိကဒုက္ခကိုယ်ချမ်းသာခြင်းစိတ်ချမ်းသာခြင်းကိုဖြစ်စေတယ်တဲ့ဒါတော့ကောင်းပြီမြတ်စွာဘုရားကိုပြန်လျှောက်တယ်မြတ်စွာဘုရားကိုယ်ချမ်းသာခြင်းစိတ်ချမ်းသာခြင်းလို့ခေါ်တဲ့ဒုက္ခနဲ့ပြည့်စုံနေရင်ဒုက္ခဖြစ်လာပြီဆိုရင်တော့နောက်ထပ်ဘာအကျိုးတွေဘာအကျိုးတရားတွေရှိပါသေးတယ်လဲတဲ့နော်ဒါတော့ကိုယ်လဲချမ်းသာ နေပြီစိတ်လဲရှင်လန်းနေပြီစိတ်ကလေးလဲကြည်နေပြီဆိုတော့စဉ်းစားတာကြည့်ပြီနော်ဒါတော့ဒီကိုယ်စိတ်တွေငြိမ်ပြီးတော့မှ နော် ဒီကြည်လည်ရှင်လန်းနေပြီဆိုလို့ရှိရင်ဒါဘာဖြစ်လာတယ်လဲဆိုလို့ရှိရင်ယထာဘူတဉာဏ်ဖြစ်တယ်ဘာဖြစ်ပါလဲယထာဘူတဉာဏ်ဖြစ်ပါဗျာယထာဘူတเนาะသူ့အစာကတော့နည်းနည်းရှည်လို့ဖြတ်လိုက်တာသူ့ရဲ့စာအပြည့်စုံကယထာဘူတညာနာဒသနာစာရှိတယ်ယထာဘူတကအရှိကိုအရှိတိုင်း နော်အဖြစ်ကိုအဖြစ်တိုင်းနော်ဖြစ်နေတဲ့အတိုင်းပေါ့လောလောပြောဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းညာနာကသိတယ်ဒသနာကမြင်တယ်ဒါတော့ရှိတာကို ရှိတဲ့အတိုင်းမြင်သိသောဉာဏ်နော်သိမြင်သောဉာဏ်ခေါ်မှာပေါ့ရှိတာကိုရှိတဲ့အတိုင်းညာနာကသိတယ်ဒသနာကမြင်တယ်ဒါတော့ရှိတဲ့အတိုင်းရှိတာကိုရှိတဲ့အတိုင်းသိမြင်သောဉာဏ်အတူခေါ်ရင်ယထာဘူတဉာဏ်အပြည့်ခေါ်ခြင်းတော့ယထာဘူတဉာဏတတနာ တော်တော်လေးတော့ရှိတယ်နော်ဒါတော့မခေါ်နိုင်ရင်ယထာဘုဒ္ဒဉာဏ်ဆိုတော်တော်လောက်ပါပြီဒါတော့ဒုက္ခကနေပြီးတော့မှနော်အဲဒုက္ခတမာရီဩ sorry ကြောကြောနေပြန်ပြီဒုက္ခကနေရပြီဆိုရင်တမာရီကိုဖြစ်စေတယ် sorry နော်ဒုက္ခကိုရပြီဆိုရင်တမာရီတမာရီကိုဖြစ်စေတယ်တဲ့ကိုချမ်းသာစိတ်ချမ်းသာရှိပြီဆိုရင်စိတ်တွေတည်ငြိမ်မှုတမာရီကိုဖြစ်စေတယ်နော်ခုနကလည်းနည်းနည်းတစ်ဆက်ကြော်သွားလို့ဒါတော့ ကိုချမ်းသာစိတ်ချမ်းသာဖြစ်ရင်တမာတိကိုဖြစ်စေ၏အဲ့ဒါလေးကိုပြောင်းမှတ်ပေးပါဒါတော့ကိုချမ်းသာနဲ့စိတ်ချမ်းသာဖြစ်လာပြီးရရှိလာပြီးဆိုရင်ဘာအကျိုးတရားရရှိနိုင်တယ်လဲတမာတိစိတ်တည်ငြိမ်ပါတယ်ဖေ။တမာတိစိတ်တည်ငြိမ်တယ်လို့မှတ်လိုက်ပါနော်။တမာတိဖြစ်ပြီးဒါတော့တမာတိဒုက္ခတမာတိအဲ့ဒီတမာတိရပြီဆိုတဲ့ခါကျတော့တဲ့စိတ်ကတမာတိရပြီဆိုတာကဒီမိမိရှုနေတဲ့ယုတ်နံကိုစိတ်က ရှိသမျှအသည့်တွေကိုအကုန်လုံးအဲ့ဒီပေါ်မှာအကလစ်နဲ့ထောက်တယ်လို့မျိုးထောက်ထားလိုက်တဲ့သဘောပဲနော်ဒါတော့စိတ်စိတ်ရဲ့သိစရာတွေမှန်သမျှကိုအာယုံလေးပေါ်မှာစိုက်ပြီးတော့ပင်ပွိုင်လေးထားလိုက်တဲ့အချိန်ကတော့တမာတိပဲဒါကြောင့်မလို့ဒီလိုရုပ်တဏ္ဍာန်တွေပေါ်မှာပိဿုပန်ထင်ရှားရှိနေတဲ့ရုပ်နာပေါ်မှာတမာတိနဲ့စိုက်ထောက်ထားနိုင်ပြီဆိုရင်တော့ဒုတိယနောက်ထပ်ဘာအကျိုးရှိတယ်လဲလို့မေးလို့ရှိရင်အခုနကပြောတယ်ယထာဘူတာညာနာဒသနာအရှိကိုအရှိတိုင်း သိမြင်တဲ့ဉာဏ်ဖြစ်လာတယ်ယထာဘုဒ္ဓဉာဏ်ဒါတော့ဟုတ်တယ်လေအရှိကိုအရှိတိုင်းမသိတာက စိတ်ကတဏှာထဲမှာပင်ပွိုက်မချနိုင်လို့ဟိုကြဟိုရောက်လိုက်ဒီကြဒီရောက်လိုက်ဆိုတော့ပြန်တော့လာပါတယ်ဒါပေမဲ့ကြာကြာနေရလားမနေပါဗျာမနေဘူးလေမနေတဲ့အတွက်ကြောင့်မလို့ဒီရှိနေတဲ့ပစ္စုပန်အာယုံကိုတဲ့တဲ့ကို ကိုမတင်းစီချာချာမသိနိုင်ဘူးရောက်လာလိုက်နည်းနည်းလေးကြည့်မယ်လို့အာယုံလေးဆက်လိုက်တနေရာထွက်သွားလိုက် အာထွက်သွားပြီဆိုတော့ပြန်မှတ်လိုက်ပြန်ရောက်လာလိုက်ဆိုတော့သူ့ဟာကဒီညံကအရှိန်ဒီတမာတိကအရှိန်ရပါတော့မလားမရပါဗျာမရဘူးမရတော့တမာတိကအရှိန်မရတော့ penetration power ပဲရှိတော့မလဲ penetration power ဆိုတာထိုးဖောက်တာလေတမာတိဆိုတာကအလွာလိုက်အလွာလိုက်အလွာလိုက်ထိုးဖောက်သွားတာနော်ဒါတော့အလွာလိုက်ဖောက်တယ်ဆိုတာကတော့ဖောက်တာကတော့ညံကဖောက်တယ်သို့တော့ထောက်ထားရတာကတမာတိက ထောက်ရတာတမာတိက ထောက်ပေးပါမှညံကဖောက်ရမှာဒါတော့အဲ့ဒီတော့ကောင်းပြီ ပထမကတမာတိနဲ့အာယုံပေါ်မှာစူးစူးဆိုင်ဆိုင်ထောက်ထားနိုင်မှဒါလျင်မိမိထောက်မိသောအာယုံကိုရုပ်ရင်ရုပ်ရုပ်မှန်နာမ်ကိုနာမ်မှသိပါဝေဒနာလားနော် နော်ကာကာယကိုမိနေတာလားဝေဒနာကိုမိရှုနေတာလားနော်စိတ်ကိုရှုနေတာလားဓမ္မကိုရှုနေတာလားသတိပဋ္ဌာန်ဆိုရင်ကာယဝေဒနာစိတ်ဓာတ်ဓမ္မနာမည်တော့သိဖို့မလိုဘူးဒါပေမဲ့အာယုံကတော့ဘာအာယုံလဲဆိုတာသိရမယ်နော်ဒါတော့အာယုံလေးကိုသိနားဟိုသိနေတယ်ဆိုတာကနာမည်တတ်ဖို့မဟုတ်ဘူး အာယုံကိုမိနေရမယ်လို့ဆိုလိုတယ်အဲ့ဒီလိုမျိုးမိပြီဆိုလို့ရှိရင်နော်တမာတိကထောက်ပြီဆိုလို့ရှိရင်ကောနော်အဲ့ဒါသူ့ရဲ့အရှုကအာယုံကိုတည်တည်ချာချာစမြင်လာပြီဒါကြောင့်မလို့တမာတိသည်ဘာကိုဖြစ်စေခြင်းအကျိုးရှိတယ်လဲဆိုရင်ယထာဘူတဉာဏ်ကိုဖြစ်စေခြင်းအကျိုးရှိ၏ဘာကိုဖြစ်စေခြင်းအကျိုးရှိလဲယထာဘူတ ဉာဏ်ဖြစ်စေပါတယ်ဗျာဖြစ်စေတယ်အဲ့လောက်ဆိုတော့ပါပြီเนาะယထာဘုဒ္ဓဉာဏ်ဆိုအားလုံးရိုက်မိပါတယ်ဒါတော့အဲ့ဒီယထာဘုဒ္ဓဉာဏ်ဆိုတာဟာတခြားမဟုတ်ဘူးเนาะရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအဖြစ်အပျက်ကိုအဖြစ်အပျက်တိုင်းသိတဲ့ဉာဏ်ကိုပြောတာเนาะဒါတော့ဖြစ်ပျက်ကိုအဖြစ်အပျက်တိုင်းသိတဲ့ဉာဏ်ဆိုတော့ဒါဖြစ်ပျက်ဉာဏ်တွေအဲ့ဒီမှာမှသိတာเนาะရုပ်ကိုလည်းရုပ်တိုင်းသိပြီနာမ်ကိုလည်းနာမ်တိုင်းသိပြီဒါနောက်ပြီးတော့တခါဖြစ်တာနဲ့ပြစ်တာကိုလည်းသိပြီဒါတော့ဖြစ်တာနဲ့ပြစ်တာကိုလည်းသိပြီဆိုတော့ ဥရိယဘယဉာဏ်မှာရှေ့ပိုင်းဉာဏ်လို့ခေါ်တယ်ယုံနာနေရဲ့နော်လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေကိုလည်းယောဂီကမြင်ပြီးသုံးပါးလုံးတပြိုင်တည်းတော့ပဲမြင်မလဲတပါးစီတပါးစီထင်းနော်အာတန်ရအာတန်ရမြင်တယ်ဒါတော့ဒါကိုပဲလက္ခဏာ၃ပါးမြင်တယ်လို့ပြောရတာတပါးမြင်လဲ၃ပါးပဲနှစ်ပါးမြင်လဲ၃ပါးပဲ၃ပါးလုံးမြင်လဲ၃ပါးပဲသုံးရတယ်ဘာဖြစ်လို့လဲဆိုရင်လက္ခဏာ၃ပါးကအနိစ္စရဲ့မူရင်းတရားကိုကောက်ရင်လက္ခဏာ၅ပါးဒုက္ခကိုမူရင်းတရားကိုကောက်တယ်လက္ခဏာ၅ပါး အနတ္တမူရင်းတည်ကိုကောက်တယ်လားခန္ဓာ၅ပါးဆိုတော့ဘာပဲဘာနေ့ပဲမိမိဘာနေ့ပဲတိတိနော်မူရင်းတည်ကိုကတော့ဘသူပဲဖြစ်နေလဲခန္ဓာ၅ပါးပါခန္ဓာ၅ပါးပဲဖြစ်နေတာဒါကြောင့်မလို့ခန္ဓာဒီအနိစ္စဒုက္ခအနတ္တတဘာဘာမြင်ကြတဲ့နှစ်ပါးလည်းမြင်တယ်ဆိုတာအဲ့ဒါကြောင့်မလို့ပြောတာဒါကြောင့်မလို့အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးလည်းမြင်ပြီးဟောဒီအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးရဲ့အဖြစ်အပျက်ကိုလည်းမြင်ပြီးဆိုလို့ရှိရင်ဒါယထာဘုဒ္ဒဉာဏ်ကိုရောက်ပြီတဲ့ဒါတော့ဉာဏ်ထဲမှာဥဒယဘယဉာဏ်ရဲ့ရှေ့ပိုင်း နော်ဥဒိယပြညာမှာရှစ်ပိုင်းနဲ့နောက်ပိုင်းလို့ရှိတယ်စောစောကအနုနဲ့အရင်လိုပဲဥဒိယပြညာအနုပိုင်းကိုရှစ်ပိုင်းသုံးတယ်နော်အဲ့ဒီအနုဥဒိယပြညာရှစ်ပိုင်းမှာယောဂီတွေကအာအဲ့ဒီမှာစတွေ့တာပဲတခါတည်းဟာအယောင်တွေထွက်လာတာတွေပေါ်ပေါ်ပါပါဖြစ်တာတွေနတ်ပြည်တွေ့တာဖရာတွေဖူးရတာဟာခန္ဓာကိုယ်ကြီးကတခါတည်းအပေါ်ကိုကြွတက်လာတာ floating ဖြစ်နေတာလေထဲပြန်တာဇန်နေရနေတာအဲ့ဒီလိုတွေဖြစ်လာတာအဲ့ဒါရှစ်ပိုင်းမှာဖြစ်တာ ဘာဖြစ်လို့လဲဆိုတော့စိတ်တွေကငြိမ်ပြီးတော့မှတမာရီကရနေတဲ့ခါကျတော့နော်အဲ့ဒီခါကျတော့တမာရီကစိတ်ကစီစားရလို့လည်းရလဲစိတ်ရဲ့တမာရီရဲ့အရှင်ကြောင့်ယုံနံနမိတ်တွေကလည်းပေါ်ပြီးနော်ဟိုပေါ်ဒီပေါ်နဲ့နော်အဲ့ဒါအဲ့ဒီအဲ့ဒီနေရာလေးမှာသတိထားရတဲ့ယောဂီတွေကဒါတွေမဆုံးသေးဘူးဒါကနမိတ်ရောက်နမိတ်တွေအရေးရောင်တွေဖြစ်နေတာဒါကြောင့်ရှေ့ကိုဆက်သွားဆိုပြီးတော့ယောဂီတွေကိုတိုက်တွန်းပေးရပါတယ်ဒါကြောင့်ယထာဘုဒ္ဓဉာဏ်ဆိုတာဥရိယပညာရှေ့ပိုင်းကိုပြောပါတယ် ဒါတော့အဲ့ဒီကနေသွားကြစို့ယထာဘုဒ္ဓဉာဏ်ကိုရပြီဆိုရင်ကောမြတ်စွာဘုရားဗာမြအကျိုးရှိပါသေးတယ်လေအကျိုးအနိတ္တရှိပါသေးတယ်လေဆိုတော့ယထာဘုဒ္ဓဉာဏ်ရပြီဆိုလို့ရှိရင်ယထာဘုဒ္ဓဉာဏ်ကနေပြီးတော့မှနိဗ္ဗိန္ဒဉာဏ်နဲ့ဗာဉာဏ်နဲ့လေနိဗ္ဗိန္ဒဉာဏ်ပါဗျာနိဗ္ဗိန္ဒဉာဏ်ဆိုတာယုံနာသင်္ခါရတွေကိုညင်းငွေသောဉာဏ်ဒါတော့ဘာကြောင့်မလို့ယုံနာသင်္ခါရညင်းငွေတယ်လဲဆိုတာကအရင်အရင်တုန်းကတော့ယုံနာသင်္ခါရကိုနော်မြဲတယ်ခိုင်မာတယ် နော်အတ္တကောင်ရှိတယ်ချမ်းသာပွေရာရှိတယ်ဒီလိုထင်တာဒါတော့အခုဒီဖြစ်တယ်ဖြစ်တာတွေပြက်တာတွေကိုလည်းမြင်ပြီဆိုတဲ့အခါကျတော့သူကအနုဘိုင်းကိုကြော်လာပြီအနုဘိုင်းကိုကြော်တော့ပိုးငိမ့်တယ်ပိုးငိမ့်တဲ့တောင်ကြောင့်ဒီဖြစ်တာပြက်တာကိုပိုးပြီးတော့အားကောင်းကောင်းနဲ့မြင်တယ်နော်အားကောင်းကောင်းနဲ့မြင်လာတဲ့အခါကျတော့သူ့အထင်နဲ့မြင်ရတာနဲ့တကယ်အမြင်ရတာနဲ့ကတခြားစီဖြစ်သွားတယ်တခြားစီဖြစ်နေတဲ့အတွက်ကြောင့်မလို့စိတ်ထဲမှာအော်ငါငါကတော့ဒါကြီးကိုမြဲတယ်ကောင်းတယ်လို့ထင်နေတာတကယ်အနှစ်သာရရှိတယ်ထင်တာ နောက်တကယ်တော့အခုညံနဲ့ကြည့်လိုက်တဲ့အခါကျတော့အနှစ်သာရဆိုတဲ့ခိုင်နေတာလည်းမတွေ့ဘူးတောက်လျှောက်တစ်ချိန်လုံးဖြစ်ဖြစ်ဖြစ်ဖြစ်နေပဲတွေ့နေတယ်ဆိုတော့ဩနောက်ွယ်မှာတကယ်အရှိကနော်အခုဝိပဿနာဉာဏ်နဲ့မိတဲ့အခါကျတော့မြဲသလားမမြဲဘူးလားမမြဲပါဗျာဒုက္ခလားဒုက္ခလားဒုက္ခပါဗျာအတ္တလားအနတ္တလားအနတ္တပါဗျာအနတ္တဒါတွေလည်းထင်တာပဲအထူးသဖြင့်ဖြစ်တာနဲ့ပြစ်တာကိုဖြိုင်ပြိုင်ကြီးအဲ့ဒီမှာမြင်တာ ဖြံပြန်ကြီးလည်းမြင်လိုက်ပြီရောသူထင်ထားတာနဲ့တခြားစီလည်းဖြစ်ရောဟာဒီယုတ်တိနဲ့ဒီသင်္ခါရတွေကဘာမှခိုင်တာမရှိပဲကိုမသိတော့မြဲတယ်ထင်တာမသိတော့ကောင်းတယ်ထင်ခဲ့တာဆိုပြီးတော့ဒီယုတ်နဲ့သင်္ခါရတွေကိုတော့သူကလိုချင်မှုတတ်မြင့်မှုအာပြော့လာတာနော်ပြင်းလို့အလုပ်တစ်ခုလုပ်တာကိုပြင်းလို့ညင်းငွေတာကဒေါသနဲ့ညင်းငွေတာနော်အဲ့ဒါလည်းမှတ်ထားအောင် ကိုမသွားခြင်းတဲ့နေရာကိုသွားနေရတာမိကွဲဖာကွဲဖြစ်လို့ပြင်းတာအလုံးမလုံးချင်တာကြီးကိုလောက်ရလို့ပြင်းတာမနစ်တာစောစီစီအလုံးသွားလို့ပြင်းတာအဲ့ဒါကနော်ရုပ်တရားအားထုတ်လို့ညင်းွဲတဲ့နိဗ္ဗာန်ညာမဟုတ်ဘူးအဲ့ဒါကငါပြင်းမယ်ဒါကတော့ပြင်းတာတက်တက်သူ့ကိုဒေါသအခြေခံတယ်လို့ခေါ်တယ်ဒါတော့ပြင်းတာကဘာကြောင့်လဲဆိုရင်ကိုမပြောလို့ပြင်းတာကိုမလုပ်ချင်တာကြီးကိုလောက်ရလို့ပြင်းတာကိုမနေခြင်းတဲ့နေရာကိုနေရလို့ပြင်းတာဆိုတော့ဒေါသအခြေခံတယ်အခုနိဗ္ဗာန်ညာကညာကိုအခြေခံတာဘာကိုအခြေခံတာလဲ ဉာဏ်ကိုအခြေခံတာပါဗျာသူမြင်တာကယုံ nant ဖြစ်ဖြစ်ဘာလို့မြင်တာလဲယုံ nant ဖြစ်ဖြစ်ပါဗျာယုံ nant ဖြစ်ဖြစ်ကိုမြင်တဲ့အတွက်ငကိုတော့ကအနှစ်သာရရှိတယ်ကောင်းတယ်လို့ထင်ခဲ့တာကအခုဝိပဿနာဉာဏ်နေလဲမြင်လိုက်ရောနော်အခုနမြဲတာတွေကရှိသေးလားမရှိတော့ပါဗျာမရှိတော့ဘူးခိုင်မာတာမရှိတော့ဘူးနှစ်သက်စရာတွေလည်းမရှိတော့ပါဗျာအဲ့ဒီမှာလိုချင်မှုຢာကက စာပြီးတော့ပျော့ကျသွားတာအဲ့ဒီပျော့ကျသွားတော့ပျော့ပင်ကျတော့လည်းပဲ သူခန္ဓာကိုယ်ကြီးကိုယ်နဲ့ကဘာဖြစ်နေလဲဆိုတော့ဒါပဲဒါပဲရှိနေတာဒါတော့လွတ်သလားဆိုတော့မလွတ်ပါဗျာမလွတ်ဘူး तू မလွတ်ဘူးမလွတ်တဲ့အတွက်ကြောင့်မလို့ညင်းငွေလည်းပဲဒါပဲရှုရှုနေရတယ်ဒါကြောင့်မလို့ယုံနဲ့သင်္ခါရတွေပေါ်မှာလိုချင်မှုအားတွေပြော့ကြရော့ကြသွားတာကိုနော်နဲလာတာကိုနေဗိန္ဒဉာဏ်လို့ခေါ်ပါတယ်ယုံနဲ့သင်္ခါရတွေမှာညင်းငွေလာတော့ဉာဏ်ဘာဉာဏ်နဲ့လဲ ယုံနာသင်္ခါရကိုညှင်းငွေ့တဲ့ညာယုံနာသင်အဲယုံနာသင်္ခါရကိုညှင်းငွေ့လာတဲ့ညာဒါတော့ယုံနာသင်္ခါရကိုညှင်းငွေ့ပြီဆိုတဲ့အခါကျတော့မြတ်စွာဘုရားတဲ့အဲ့ဒီယုံနာသင်္ခါရတွေအပေါ်မှာညှင်းငွေ့တဲ့နိဗ္ဗိန္ဒညာဖြစ်လာပြီဆိုရင်ကောနောက်ထပ်ဘာတွေများဖြစ်ဖို့အကျိုးရှိပါသေးတယ်လဲအကျိုးဘာတွေဖြစ်နိုင်သေးတယ်လဲလို့မေးတယ်နော်မြတ်စွာဘုရားจิตအာနန္ဒာတဲ့ယုံနာသင်္ခါရတွေပေါ်မှာညှင်းငွေ့လာပြီဆိုလို့ရှိရင်တဲ့အဲ့ဒါဟာယုံနာသင်္ခါရတွေကနေပြီးတော့မှသူကညှင်းငွေ့ပြီဆိုတော့ gain မြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းထိုမြင်သောအရာကြားသောအရာနံသောအရာစားသောအရာထိသောအရာတည်သောအရာတွေကိုစွဲမှုဖြစ်ပါအောင်မလားမဖြစ်ပါဗျာဒါတော့နောက်ထပ်မြင်သမျှဖြစ်သမျှတွေက तू ကခွာပြီးသားဖြစ်နေတယ်နော်ဝိပဿနာဉာဏ်ရတဲ့ခါကျတော့မှတ်ရင်းနဲ့ဒါနော်ဒီဟိုဘာကွန်ပလက်ဆိုလို့ရှိရင်ရှုရှုကမတ္တရှုကမတ္တမြင်ကမတ္တဆိုတာအဲ့ဒီအဲ့ဒီအဆင့်တွေကိုပြောတာနော် ဒါကြောင့်မလို့ဇောစိတ်တယ်လို့လည်းသုံးတယ်ဇောစိတ်တယ်ဆိုတာဝိထိတွေကအစင်တိုင်းသွားတာကိုအစင်တိုင်းသွားတော့ဇောကိုရောက်ခါကျမှကုသိုလ်အကုသိုလ်ရဲ့လို့တခုခုဖြစ်ရတယ်ဒါတော့ဇောကိုမရောက်တော့ဘူးဆိုရင်ဟဲ့တရားထောက်ညာလောက်လေဇောကိုမရောက်တော့ဘူးဆိုကုသိုလ်အကုသိုလ်ဖြစ်ပါအောင်မလားမဖြစ်တော့ပါဗျာအဲအဲ့ဒီ point လိုချင်တာငေးပြီးတော့ကြည်နေတာဩဇောကိုရောက်ပါ မှကုသိုလ်အကုသိုလ်ဖြစ်တာဆိုတော့ဇောကိုမရောက်ခင်ရက်သွားရင် ကုသိုလ်အကုသိုလ်ဖြစ်ပါဦးမလားမဖြစ်တော့ပါဗျာသူရှိကစိတ်တွေကဝိပဿိတ်တွေကဲကုသိုလ်ကအကုသိုလ်လာပါဦးမလားမလာတော့ပါဗျာမလာတော့ဘူးအဲ့ဒါမှတ်အားကောင်းရင်တဲ့မှတ်တဲ့အရှုခံအာယုံဘက်ကိုကိုကထင်းဟိုတဲတဲကွဲကွဲမမြင်တော့ဘူးဖောက်ဖောက်တဲ့ထူးနေတဲ့ထက်မှာရဲရဲရဲရဲနဲ့သွားတာလေးတွေ့ယောက်ျားမမသိမိန်းမမမသိရန်သူမမသိမိတ်ဆွေမမသိဆိုစိတ်ထဲကဘာများဖြစ်လက်မိသေးလဲဟာဖြစ်ရဲရဲရဲရဲပဲကြိုက်တာလည်းမဖြစ်ဘူးမကြိုက်တာလည်းမဖြစ်ဘူးဟောရဲရဲရဲကလေးပဲပြီးသွားရော အဲ့ဒီလိုမျိုးပြီးသွားတဲ့သဘောကိုပြောတာဒါကြောင့်မလို့အစွဲစိတ်ထဲမှာကြံခဲ့သေးလားမကြံပါဗျာမကြံဘူးဒါကမဖြစ်တော့ဘူးဒါတော့ကောင်းပြီအဲ့ဒါဇောစိတ်တယ်လို့သုံးတယ်အဲ့ဒါမျိုးတွေကြတော့နော်ဒါတော့ဒါကတော့ရင့်မှဖြစ်တာပါနော်အဲ့ဒါကြောင့်မလို့မှတ်အားကောင်းလာတဲ့ခါကျတော့မြင်သမျှနော်ဒီအာယုံ၅ပါးနဲ့ပတ်သက်တာတွေကိုဇောတွေစိတ်ပြီးတော့မှတခါတည်းနော်ရှုရှုကမှတ်တာမြင်မြင်ကမှတ်တာအဲ့ဒါလောက်နဲ့ရက်ရက်ရက်ရက်ရက်ရက်သွားတာအဲ့ဒါလိုရက်တဲ့အတွက်ကြောင့်မလို့သူ့မှာရာဂမရှိတော့ဘူးနော်ရာဂဖြစ်လာကိုမရှိတော့ဘူးအဲ့ဒါတော့ဖြစ်လာကိုမရှိတဲ့ခါကျတော့ နော်အဲ့ဒီလိုနဲ့အားထုတ်လိုက်တာကနိဗ္ဗာန်ညာညင်းငွေညင်းငွေတဲ့ခါကျတော့ဘာဖြစ်လာတယ်လဲဆိုတော့အဲ့ဒီညင်းငွေတဲ့ညာကနေပြီးတော့နောက်ထပ်တစ်ဆင့်ပို့လိုက်တာကဝိရာဂပါတယ်လေဝိရာဂပါဗျာရာဂကတော့တည်တယ်ရာဂဆိုတာတတ်ဆွမှုတဏှာတဏှာမို့လားတဏှာလောဘဝိဆိုတာကကင်းတာ ပြတ်တာမရှိတာဆိုတော့ရာဂနဲ့ဝိရာဂရာဂနဲ့ဝိရာဂပေါ့လေရာဂနဲ့ဝိရာဂကဆန့်ကျင်ပဲပဲရာဂကတတ်ဆွဲတာတတ်မြတ်တာဆုတ်ထားတာချုပ်ထားတာလိုချင်တာ ဝိရာကကအဲ့ဒါတကိုခွာထုတ်တာပယ်ထုတ်တာနော်ပုတ်ထုတ်တာအကုန်လုံးကိုဖြတ်ထုတ်ပလိုက်တာဆိုတော့တို့တို့ကဆန့်ကျင်မကြီးဖြစ်မနေဘူးလားဖြစ်ပါတယ်ဗျာအေးအဲ့ဒါတော့မိမိဒီမြင်သမျှအာယုန်တွေအပေါ်မှာရှုရင်မှတ်ရင်ကနေနောက်ဆုံးကြတော့တဲ့ဒီအာယုန်တွေကိုအဲ့ဒီလိုနဲ့ဖုတ်ထုတ်ရင်ပုတ်ထုတ်ရင်ပုတ်ထုတ်ရင်ကနေနောက်ဆုံးကြတော့အပြက်အမြင့်ပြက်ပယ်တက်ပလိုက်တာဒါတော့ဒီနေရာကဘာလဲဆိုလို့ရှိရင်ຢာကတင်းကြိုက်ဖြစ်သွားပြီဘာတင်းကြိုက်လဲ ရာဂအတင်းကြိုင်းပါဗျာရာဂအတင်းကြိုင်းဆိုတော့ဘာဘာပဲဘာဖြစ်တော့မလဲမက်ကြသွားပြီဟမ်အရတ္တမက်ကြသွားပြီဘာကြပြီလဲမက်ကြသွားပြီဗျာမက်ကြပြီမဲ့အဲ့ဒီမက်ကတော့ရိုးရိုးမဟုတ်တော့အရတ္တမက်လွယ်ဆိုလိုက်ကြဆိုနော်ဒါတော့ရာဂတင်းကြိုင်းဆိုတာဘယ်မှာလဲဆိုရင်အရတ္တမက်ဖြစ်တဲ့အချိန်အဲ့ဒါရာဂတင်းကြိုင်းပဲနော်ကိုမမသွားမရှာနေမရှိဘူးလူပဲရှိတယ်ဟလားရာဂတင်းကြိုင်းကဘယ်မှာရှိရမှာလဲအရတ္တမက် ကြတဲ့အချိန်မှာမှဖြစ်မှာပါကိုယ်ရှင်မှရှိရမှာຢာကဒီမှာနေတာတခြားမနေဘူးမျက်စိနာနာလျှာကိုစိတ်ဟုတ်တော့မလားမှန်ပါအဲ့ဒါຢာကကမျက်စိနာနာလျှာကိုစိတ်မှာရှိတဲ့ဆိုရင်ကိုကိုရဲ့မျက်စိပေါက်နားပေါက်နှာခေါင်းပေါက်တွေကဘာဘာတွေရှိဘသူတွေနေလဲဆိုရင်ຢာကတွေဖြစ်စီຢာကတွေမြို့တယ်ရုံမကဘူးတိုင်းပြည်ဆောက်နေကြတာဒါကြောင့်မလို့မြင်မြင်နဲ့မှတ်ဆိုတာကအေးမှတ်လိုက်တာနဲ့တပြိုင်တည်းအဲ့ဒီမှာပေါ်လာတဲ့နေရာမှာပဲຢာကတည်မသွားဘူးလားတည်ပါဗျာအေးဖြစ်တဲ့နေရာမှာ မှတ်ရဖြစ်တဲ့နေရာမှာမှတ်လိုက်မှတ်တဲ့နေရာမှာဗျာကတည်တာဒါတော့ကောင်းပြီမြတ်စွာအဲဒီမြတ်စွာဘုရားကိုမြတ်စွာဘုရားပြန်ပြောတယ်နော်ဒီညင်းငွေတဲ့နိဗ္ဗာန်ဉာဏ်ကနေပြီးတော့မှဘာအကျိုးရှိတယ်လဲဆိုတော့ညင်းငွေတဲ့နိဗ္ဗာန်ဉာဏ်ကနေနောက်တော့တဲ့အဲ့ဒီယာကကိုပယ်တတ်ခြင်းသင်္ခါရတွေပေါ်မှာဆွလန်းတတ်မှုမူယာကကိုပယ်တတ်ခြင်းအရဟတမေဖြစ်၏နော်အဲ့ဒါအရဟတမေမိရာကဆိုတာဘာလဲဆိုရင်အရဟတမေဖြစ်ခြင်းအကျိုးရှိ၏တဲ့ဒါတော့ သူ့ကိုပြန်ဆက်လိုက်ရင်ညင်းငွေတဲ့သင်္ခါရတွေပေါ်မှာညင်းငွေတဲ့နော်နိဗ္ဗိန္ဒဉာဏ်သည်ဘာကိုဖြစ်စေခြင်းအကျိုးရှိသလဲဆိုရင်အဲ့ဒီသင်သင်္ခါရတွေပေါ်မှာတက်ဆွဲတဲ့ရာဂကိုပယ်ခွာခြင်းပယ်တတ်ခြင်းအကျိုးရှိ၏သင်္ခါရတွေကိုပယ်တတ်ခြင်းအကျိုးရှိ၏ဘာအကျိုးရှိလဲသင်္ခါရတွေကိုပယ်တတ်ခြင်းအကျိုးရှိပါတယ်ဗျာတက်ရယူရင်တော့အရဟတမေလို့ယူလိုက်ပါဘာကိုယူမလဲအရဟတမေပါဗျာအရဟတမေပေါ့နော်ဒါဒါက နေဗိန္ဒနာနေဗိန္ဒကလည်းဝိရာကနောက်ဝိရာဂကနေပြီးတော့မှအခုအရတ္တမက်ကိုရောက်သွားပြီဝိတိချလို့ရှင်ဒါအရတ္တမက်ရောက်ပြီအရတ္တမက်ကိုရောက်ပြီးတော့အရတ္တမက်ထားပါတော့နော်ဝိရာဂကကောဘာအကျိုးရှိသလဲမိကုံကိုဆက်မေးတယ်ဖြန်နေတာမြတ်စွာဘုရားဝိရာဂလို့ခေါ်တဲ့အရတ္တမက်ကိုရောက်သွားပြီဆိုရင်ကနောက်ထပ်ဘာအကျိုးရှိသေးသလဲဘာတွေဖြစ်လာနိုင်သေးသလဲလို့မေးတော့အာနန္ဒာတဲ့ခြေသားအာနန္ဒာဝိရာဂလို့ခေါ်တဲ့အရတ္တမက်ဖြစ်ပြီးလို့ရှိရင်တဲ့ဝိမု ക്തി ဟောဒီသင်္ခါရနယ်ပယ်ကလွတ်ချင်း ဝိမု ക്തി ဖြစ်တယ်တဲ့ liberation ဘာဖြစ်ပြီလဲဝိမု ക്തി အဲဝိမု ക്തി မြောက်ခြင်းပါအဲဒါတော့ဝိမု ക്തി ဆိုတာတခြားမဟုတ်ပါဘူးအရတ္တဖို့ပြောတာနော်အရတ္တမဲ့ပြီးရဲ့နောက်ကဘာလာလဲအရဟတဖို့အရဟတဖို့ဒါတော့ဒီညမှာနှစ်ခုကြည့်မယ်နော်အရဟတမဲ့ဖြစ်ခိုက်ကပယ်တတ်ခိုက်တတ်ဆဲပယ်ခိုက်ပယ်ဆဲပယ်ပြီးဟုတ်ရဲ့လားမဟုတ်သေးပါဗျာဒါတော့ဝိရာဂဆိုတဲ့အချိန်ခါမှာအရဟတမဲ့နဲ့နော်အဲကိလေသာကိုထားကြပါစို့ရာဂတွေကိုတတ်တုံပယ်တုံ ဒီလိုပဲပြောကြစို့နော်ဒါလွယ်အောင်လို့ပြောတာတက်ရက်တော့မဟုတ်ဘူးတော့ဒါတဲပဲတယ်ဆိုတာတက်ရက်ကြီးဖြစ်နေတာမဟုတ်ဘူးနားလဲလွယ်အောင်လို့အရတ္တမက်ကတတ်တယ်လို့ပြောတာဒါတော့အရတ္တမက်ကတကယ်တော့တတ်တာမဟုတ်ဘူးအရတ္တမက်ကဘာလုပ်နေတာလဲဆိုအဲ့ဒီအရတ္တမက်ကအာယုံကနိဗ္ဗာန်ကိုယူနေတာဟုတ်တော့မဟုတ်လားမှန်ပါဗျာအဲ့ဒီနိဗ္ဗာန်ကိုအာယုံယူခြင်းဒီပဲလေတစ်ဖက်ကလည်းပဲတဏှာကိုဘာလုပ်လဲဆိုအပြီးသက်ပယ်မတတ်ဘူးလားပယ်တတ်ပါတယ်ဗျာအေးတစ်ဖက်ကအဲ့ဒီလိုအာယုံယူနေတာဒီပဲလေဟိုဘက်မှာကိလေသာကတည်သွားတာဒါကြောင့်မလို့ ရတ္တမဖြစ်ခိုက်ယာကလည်းအပြီးပိုင်သေးခိုက်ပဲသူရတ္တမဖြစ်တဲ့အချိန်ဟာဒါယာကတင်းကြိုင်ပဲယာကသေးတဲ့အချိန်ပဲယာကသေးတဲ့အချိန်ဆိုတော့အဲယာကရတ္ရတ္တမကဖြစ်ခိုက်ဆိုတော့ယာကသေးခိုက်အဲ့ဒီရတ္တမဖြစ်ပြီးရင်အဲ့ဒီဖြစ်လာတဲ့အရတ္တမကတော့ဘာအကျိုးရှိသလဲဆိုတော့ဒုတိယကဝိမု ക്തി တဲ့အဲ့ဒါကြတော့ဖိုးပြောတာနော်ဒါတော့ရတ္တမအခိုက်မှာကိလေသာကလုံးဝလွတ်ပြီလား 30 30မလွတ်သေးဘူး30 30ဆိုတော့ तू ကမပြီးသေးဘူးလို့ဆိုလိုတယ်ဒါတော့ဒီအရတမက်ကလေးကြော်လိုက်ပြီးတာနဲ့ဖိုးကိုရောက်တယ်ဖိုးကိုရောက်တော့တတ်ဆရာလိုသေးလားမလိုတော့ပါဗျာမလိုတော့ဘူးဆိုတော့ရတ္တမဲအခိုင်မှာကိလေသာကလွတ်တယ်လို့မပြောနိုင်သေးဘူးတတ်တုံးပဲရှိသေးတယ်ရတ္တဖို့ရောက်တော့တတ်ပြီးပြီတတ်ပြီးတော့လွတ်မသွားဘူးလားလွတ်ပါပြီဗျာအဲ့ဒါကဝိမု ക്തി တဲ့ဝိမု ക്തി ဆိုအဲ့မှာ liberation လွတ်သွားပြီလို့ပြောတာနော်ဒါ free from ဒါ defilement အဲ့ဒီနေရာမှာကိလေသာကလွတ်သွားပြီဒါကြောင့်မလို့နော်ဝိရာဂလို့ခေါ်တဲ့အရတ္တမေကနေပြီးတော့မှဘာအကျိုးရှိတယ်လဲဆိုရင်ဝိမု ക്തി ဟောဒီကိလေသာတွေကနေလွတ်မြောက်ခြင်းအရတ္တလွတ်မြောက်ခြင်းဆိုတာဝိမု ക്തി ဉာဏ်အကျိုးရှိပါတယ်တဲ့ကိလေသာကလွတ်တာကဘာလို့ဆိုရင်ဝိမု ക്തി ဒါတော့ဝိမု ക്തി ဉာဏ်လို့သုံးပေါ့နော်ဒါတော့ဝိမု ക്തി ဆိုတာဘာသူပြောတာလဲဆိုအရတ္တဖို့လို့လည်းမှတ်ထားအောင်နော်ဒါတော့အရတ္တမေကိုတော့ဝိရာဂတတ်ဆဲပယ်ဆဲ ဝိရာဂကနေပြီးတော့မှဝိမု ക്തി ဟောဘက်ကိုလည်းရောက်ရောအရတ္တဖို့ပယ်ပြီးသွားပြီးတတ်ပြီးသွားပြီးဒါကြောင့်မလို့ဝိရာဂဆိုတာကဘာအကျိုးရှိတယ်လဲဆိုရင်ဝိမု ക്തി လွတ်မြောက်ခြင်းအကျိုးရှိ၏ကိလေသာတွေကလွတ်မြောက်ခြင်းအကျိုးရှိတယ်တဲ့ဘာအကျိုးရှိကိလေသာမှလွတ်မြောက်ခြင်းအကျိုးရှိပါတယ်ဗျာ။ကဲဝိမု ക്തി လို့ခေါ်တဲ့အရတ္တဖို့ကလောအရတ္တဖို့ကောဘာအကျိုးရှိတယ်လဲတဲ့အာနန္ဒာကဆက်လျှောက်တယ်။အာနန္ဒာဆက်လျှောက်တော့မြတ်စွာဘုရားမိန့်ပါတယ်။ အာနန္ဒာတဲ့ချက်သားအာနန္ဒာဝိမု ക്തി လို့ခေါ်တဲ့အရတ္တဖို့ကဝိမု ക്തി ညာနာဒသနအဲညာနာဒသနကလာပြန်ပြီနော်ဝိမု ക്തി ကိုညာနာနဲ့ဒသနထပ်တော့ဝိမု ക്തി ညာနာဒသနဆိုကြည့်စမ်းပါဝိမု ക്തി ညာနာဒသနပါဗျာအဲဒါတော့စောစောလေးကဝိမု ക്തി ကဘာတူလဲဆိုရင်အရတ္တဖို့ဘာတူပါလဲအရဟတ္တဖို့ပါဗျာအေးဒီတစ်ခါကျတော့ဝီထိအဘိဓမ္မာတက်ဖူးတဲ့လူတွေဝီထိကြရင်သိလိမ့်မယ်နော် ရတ္တမဲ့ဇောကြပြီးရင်မဲ့ပြီးရင်ဖိုးဖိုးဆိုပြီးတော့နှစ်ကြိမ်လောက်မကြဘူးလားကြပါလေနှစ်ကြိမ်သုံးကြိမ်လောက်ကြပြီးတော့ပြီးသွားရောပြီးပြီးရင်နောက်ကနေဘဝင်မလာဘူးလားလာပါတယ်ဗျာဘဝင်လေးနှစ်ကြိမ်သုံးကြိမ်ချပြီးတော့မှဒီသူကရှေ့ကပယ်ပြီးတဲ့ကိရိသာရဲ့နော်သူရတဲ့မဲ့ရဲ့ဖိုးရဲ့နိဗ္ဗာန်ရဲ့ဆင်ခြင်းတဲ့ပိဿကနာဝုဒိမပေါ်ဘူးလားပေါ်ပါတယ်ဗျာနောက်ကိုပြန်လှည့်ကြည့်လိုက်တာအော်ငါတော့ကိလေသာတတ်တာကုန်ပြီနောက်ထပ်တတ်စရာမရှိတော့ဘူးဘယ်တတ်စရာကြံသေးလား မကြံတော့ပါဗျာအဲမကြံတော့ဘူးဆိုတာကိုလည်းသူသိတယ်ပြီးတော့မှသူရတဲ့မက်ကအရတ္တမက်ဆိုတာကိုလည်းသူသိတယ်နော်သူရတာဟာဒီအရတ္တဖိုးဆိုတာလည်းသူသိတယ်နော်သူရလိုက်တဲ့နိဗ္ဗာန်ကိုလည်းပဲသူသိတယ်ဆိုတော့သိတာဘယ်နှခုလဲ၄မျိုးပါဗျာအဲ့ဒါဆင်ခြင်တယ်လို့ခေါ်တယ်ပစ္စဝခဏဝီထိနော်အဘိဓမ္မာမှာတော့ဝီထိချရင်ပစ္စဝခဏဝီထိဆင်ခြင်ဝီထိလို့ခေါ်တယ်ဘာဝီထိလဲဆင်ခြင်ဝီထိပါဗျာအဲ့ဒီဆင်ခြင်ဝီထိကိုဒီနေရာမှာကြတော့ဝိမု ക്തി ညာနာ ဒါသနာတဲ့အဲ့ဒါနာမည်တစ်လုံးသုံးတယ်ဝိမု ക്തി ဆိုတာလွတ်မြောက်လာတာဝိမု ക്തി ဆိုတော့ညာနာဆိုတော့အဲ့နောက်ကိုပြန်ကြည့်တာနော်စောစောကဆင်ကျင်တယ်လို့ပစ္စဝကနာနဲ့သုံးတယ်မဟုတ်လားမှန်ပါဗျာအဲ့ဒီပစ္စဝကနာကလည်းညာပဲညာနာကလည်းညာပဲအတူတူပဲနော်ဒါကြောင့်ရိုးရိုးချိန်မှာပစ္စဝကနာဝိထုလို့သုံးတယ်ဒီမှာတော့သူ့ကိုပစ္စဝကနာဝိထုလို့မသုံးဘူးညာနာတတနာနော်အဲ့ဒီသူရပြီးတဲ့ အဲသူပယ်လိုက်တဲ့တတ်လိုက်တဲ့ကိလေသာရဲ့ရတဲ့ရတ္တမေရဲ့ရတဲ့ရတ္တဖိုးရဲ့တိလိုက်တဲ့နိဗ္ဗာန်ရဲ့ကိုယ်တိုင်တခါတည်းတက်ရိုက်ဉာဏ်နဲ့ထိပြီးတော့တွေ့ထိပြီးတော့သိတာနော်သင်္ခါရချုပ်ငိမ့်တဲ့အဖြစ်အပျက်တွေသင်္ခါရချုပ်ငိမ့်နေတဲ့နိဗ္ဗာန်ရဲ့အငိမ့်တက်ကိုတခါတည်းသူ့ရဲ့မျက်ကြီးနဲ့သိလိုက်တာအဲ့ဒါလို့နိဗ္ဗာန်ကိုသိတာရဲ့အဲ့ဒီလေးမျိုးကိုသူကဆင်ခြင်တယ်အဲ့ဒီဆင်ခြင်တဲ့ဝီထိကိုဝိမု ക്തി ညာနာတတနာလို့ခေါ်တယ်ဟုတ်တယ်လေဝိမု ക്തി ညာနာတတနာပါဗျာ အခုအားလုံးပရမရှိသွားဒီနေ့တုံးလေးမထိုးခဲ့ဘူးစာမွေးဆက်မှာပါလို့ပြောတယ်။ကင်ထားပြောမယ်အစနဲ့စလိုက်အစနဲ့ထားပြောမယ်နော်။อืมကဲကောင်းပြီဒီကပြောပဲနော်အားလုံးမှတ်ထား။တီလကိုလုံခြုံအောင်ထိမ့်သိရင်ဘာကျိုးရှိသလဲတဲ့ဒါနာမတ်တင်နော်။ဒါတော့အဲ့ဒီဟာလုံခြုံထိမ့်သိလို့ရှိရင်အဝိပရိဒါရဆိုတာစိတ်နှလုံးအဲစိတ်နှလုံးမသားမယာမဖြစ်ခြင်းအကျိုးရှိတယ် စိတ်နှလုံးမသာမရာမဖြစ်ခြင်းเนาะစိတ်ကြည်လင်ခြင်းကဘာအကျိုးရှိတယ်ဆိုလို့ရှိရင်ပါမောက္ခဖြစ်စေပါတယ်ဗျာနှုသောပီတိလေးဖြစ်စေတယ်ပါမောက္ခနှုသောပီတိလေးကနေနောက်တော့ဘာဖြစ်စေနိုင်တယ်လဲဆိုရင်ပီတိယင်သောပီတိကိုဖြစ်စေတယ်ယင်သောပီတိကိုဖြစ်စေလို့ရှိရင်နောက်ထပ်ဘာဖြစ်စေသေးတယ်လဲသူကဘာကိုဖြစ်စေတယ်လဲဆိုပတ္တတိကိုယ်စိတ်ငြိမ်းအေးခြင်းကိုဖြစ်စေတယ်ကိုယ်စိတ်ငြိမ်းအေးခြင်းကဘာကိုဖြစ်စေတယ်လဲဆိုလို့ရှိရင်ဒုက္ခကိုချမ်းသာစိတ်ချမ်းသာကိုဖြစ်စေတယ် ကိုချမ်းသာစိတ်ချမ်းသာကဘာကိုဖြစ်စေသလဲတမာတိစိတ်တည်ငြိမ်မှုကိုဖြစ်စေတယ်တမာတိစိတ်တည်ငြိမ်မှုကဘာဖြစ်စေသလဲယထာဘုဒ္ဓဉာဏ်ကိုဖြစ်ညာဏတတနာအဲယထာဘုဒ္ဓဉာဏတတနာအပြည့်ဆိုရင်ယထာဘုဒ္ဓဉာဏ်ကိုဖြစ်စေတယ်ယထာဘုဒ္ဓဉာဏ်ကဘာကိုဖြစ်စေသလဲဆိုရင်ဟိုကနေဗိန္ဒညာအဲနေဗိန္ဒနော်ယုံနာသင်္ခါရတွေဖြစ်ဖြစ်တွေကိုညင်းငွေတဲ့နိဗ္ဗာန်ဉာဏ်ဖြစ်စေတယ်။ယုံနာသင်္ခါရတွေပေါ်မှာညင်းငွေတဲ့နိဗ္ဗာန်ဉာဏ်ဘာကိုဖြစ်စေသလဲ ဝိရာဂကို ဖြစ်စေပါဝိရာဂလို့ခေါ်တဲ့မဲ့ညာကိုဖြစ်စေတယ်ဝိရာဂလို့ခေါ်တဲ့မဲ့ညာကဘာကိုဖြစ်စေတယ်လဲဆိုရင်ဝိမု ക്തി ဆိုတဲ့အရတ္တဖို့ကိုဖြစ်စေတယ်ဝိမု ക്തി ဆိုတဲ့အရတ္တဝိမု ക്തി ဆိုတဲ့အရတ္တဖို့ကဘာကိုဖြစ်စေတယ်လဲဆိုရင်ဝိမု ക്തി ညာနာတသနာလို့ခေါ်တဲ့ဆင်ခြင်တဲ့ဉာဏ်ကိုဖြစ်စေတယ်ဆိုတော့အစကနေအလုံးပေါင်းရင်ဘယ်နှပါရှိမလဲ12ပါးပါဗျာတိလအစရင်တိလအစရင်7ပါးတိလအစရင်7ပါး မကျင်တတ်သေးဘူးလို့ပြန်ရည်ကြည့်တပည့်တော်က12ရောက်တယ်ထိုင်ရည်ပြမယ်ဒီညတော့မိုးလင်းခြင်းလင်းပြီတော့နော်ဟုတ်လားတီလာလုံးကျုံနာကနံပါတ်1နော်တီလာလုံးကျုံတဲ့အတွက်စိတ်စိတ်ဒီကြည်လင်ကနံပါတ်2အဝိပရိတာရဖြစ်မယ်ပြီးတော့အဲ့ဒါဖြစ်ရင်ပါမောက္ခလူသောပီတိဖြစ်ပါတယ်ဗျာอือဟึအဲ့ပြီးလို့ရှိရင်ယင့်သောပီတိ ပီတိနံပါတ်၄ဖြစ်ပါတယ်ဗျာပီတိဖြစ်ရင်ပတ္တတိငြိမ်းအေးခြင်းနံပါတ်၅ဖြစ်ပါတယ်ဗျာဟုတ်ပြီငြိမ်းအေးခြင်းပတ္တတိဖြစ်ရင်ဒုက္ခအဟမ်းဒုက္ခဖြစ်ပါတယ်ဗျာဒုက္ခဖြစ်ရင်ဒုက္ခဖြစ်ရင်တမာတိနံပါတ်9တမာတိစိတ်တည်ခြင်းမှုဖြစ်ပါတယ်ဗျာတမာတိဖြစ်ရင်ဒီတဲ့တမာတိဖြစ်ရင်ယထာဘူတညာနာဒတနာဆိုတဲ့ဟုတ်တိုင်းပါတိတဲ့ ဉာဏ်နံပါတ်၈ဖြစ်ပါတယ်ဖေဟာဟုတ်တိုင်းမှာဆိုတာသိတဲ့ဉာဏ်ရတဲ့အခါကျတော့နိဗ္ဗိနိဗ္ဗိန္ဒဉာဏ်ဆိုတဲ့ညီးငွေတဲ့ဉာဏ်နံပါတ်9ဖြစ်ပါတယ်ဖေဟာညီးငွေတဲ့ဉာဏ်ဖြစ်ပေါ်လာလို့ရှိရင်နောက်သူ့အကျိုးကဝိရာကလွတ်မြတ်ဒီအရဟတမက်ကိုရရှိတဲ့ဉာဏ်ကိုရရှိပါတယ်ဖေဟာနံပါတ်10နောက်နံပါတ်17ကျတော့ဝိရာကဖြစ်လို့ရှိရင်ဝိမု ക്തി အရဟတဖို့ ဆိုတဲ့နံပါတ်7ဖြစ်ပါတယ်ခင်ဗျာအရဟတဖို့ဝိမု ക്തി ကိုရပြီးရင်ဝိမု ക്തി ညာနာဒတနာဖြစ်ပါတယ်ဗျာဆင်ကျင်နဲ့အဲဆင်ကျင်ညာဟုတ်ပြီအဲ့တော့အလုံးပေါင်းရှေ့ကထည့်ဟုတ်တယ်12ပါเนาะရှေ့ကပါထည့်လဲ12ပါသူကတီလာကစတယ်ဆိုတော့တီလာကိုတော့ခြံထားလိုက်ပေါ့လေတီလာကိုတီလာကိုထိရင်ဘာရတယ်လဲဆိုတော့အကျိုးကိုကြီးပဲအပေါ်ကိုတက်သွားရင်တော့7 7ပါအကျိုးရဲကိုထည့်ရင်12ပါ မှန်ပါတယ်ဒါအကျိုးရင်းကိုထည့်12ပါကောင်းပြီဒါတော့ဒီအရှင်အနန္ဒာကနေပြီးတော့ဒါရှင်အနန္ဒာကိုမြတ်စွာဘုရားတရားလေးချုပ်တယ်ပေါ့လေဦးဇင်းလက်ဒါတရားချုပ်အောင်ပါမလားဟုတ်တယ်အာနန္ဒာတဲ့သီလကိုစောင့်ထိန်တဲ့ပုဂ္ဂိုလ်ဒီနော်သီလကိုစောင့်ထိန်မယ်ဆိုလို့ရှိရင်သီလကိုစောင့်ထိန်ခြင်းကြောင့်စိတ်ကြည်လင်းခြင်းနော်အာဝိပရိဒါရဖြစ်တယ်အာဝိပရိဒါရဖြစ်ပြီဆိုလို့ရှိရင်နော်နုသောပီတိလို့ခေါ်တဲ့ပါမောဇ္ဇဖြစ်မယ်ပါမောဇ္ဇဖြစ်ရင်နှစ်သက်မှုပီတိဖြစ်မယ်ပီတိဖြစ်ရင်နော် အာပတ္တတိကိုငြိမ်းကိုစိတ်ငြိမ်းအေးခြင်းဖြစ်မယ်ကိုစိတ်ငြိမ်းအေးခြင်းပတ္တတိပြီးတော့ဒုက္ခပါဗျာဒုက္ခဖြစ်မယ်ကိုစိတ်ချမ်းသာခြင်းဖြစ်မယ်ကိုစိတ်ချမ်းသာခြင်းဖြစ်ပြီးလို့ရှိရင်အဟုတ်အမှန်သိတဲ့ယထာဘုဒ္ဓဉာဏ်အဲတမာရီနော်စိတ်တည်ခြင်းတမာရီဖြစ်မယ်တမာရီဖြစ်ရင်နော်အရှိတိုင်းသိတဲ့ယထာဘုဒ္ဓဉာဏ်ဖြစ်မယ်ယထာဘုဒ္ဓဉာဏ်ဖြစ်ရင်နိဗ္ဗာန်ကခါရရုပ်နဲ့သင်္ခါရတွေအပေါ်မှာဖြစ်ပျက်ကိုသိပြီးတော့ငြင်းငွေလာတဲ့နိဗ္ဗာန်ဉာဏ်တွေဖြစ်မယ်နိဗ္ဗာန်ဉာဏ်တွေရင့်တန်လာလို့ရှင်ဘာတွေဖြစ်မလဲဆိုတော့ ဝိရာကဝိရာကတဲ့နော်သင်္ခါရတွေကိုဖြတ်ပလိုက်တယ်ပယ်လိုက်တယ်ရတ္တမဉဏ်ဖြစ်မယ်ရတ္တမဉဏ်ကဘာအကျိုးရှိမလဲဆိုလို့ရှိရင်ဝိမု ക്തി လွတ်မြောက်ခြင်းအကျိုးရှိမယ်ဒါတော့အဲ့ဒီရတ္တမဝိမုရတ္တမဆိုတဲ့ဝိမု ക്തി ကနေပြီးတော့အဲရတ္တဖို့လေရတ္တဖို့ဆိုတဲ့ဝိမု ക്തി ကနေပြီးတော့မှဘာအကျိုးရှိတယ်လဲဆိုတော့ဝိမု ക്തി ဉာဏဒတနာလွတ်မြောက်ခြင်းကို ပြန်ပြီးတော့သိမြင်တဲ့ပစ္စဝခဏဉာဏ်ဖြစ်တယ်အလုံးပေါင်း7ပါးเนาะအဲ့ဒီလိုမျိုးเนาะ အချင်းဆက်ဟောလေကုကုသလာနေ့သီလာနေ့ကောင်းမြတ်တဲ့သီလလုံခြုံတဲ့သီလတွေဒီတဲ့အနုပုပ္ပေနအစဉ်တိုင်းဧကာယအထက်ကိုတက်တက်ပြီးတော့မှဗရင်တီသွားကြလေကုန်တယ်အောက်ကနေပြီးတော့မှသီလလုံတာကနေစပြီးတော့မှသွားလိုက်တာနောက်ဆုံးညာကဘာညာနဲ့လဲဝိမု ക്തി ညာနာဒတနာအဲဒါတော့ဝီထိလို့ပြောရင်တော့ပစ္စဝခဏဝီထိပစ္စဝခဏဝီထိဆင်ခြင်ရန်တာဖြစ်ပြီးလို့ပြန်ပြီးတော့ဆင်ခြင်တဲ့ညာဒါတော့အလုံးပေါင်းသီလပါထက်ပေါင်းရင်တော့12ပါး သီလပါသီလကိုခြံထားပြီးတော့အကျိုးတွေကြီးပဲအပေါ်ကိုတက်တာကိုပြောရင်တော့၁၀ပါးရှိပါတယ်နော်ဒါကြောင့်မိမိတို့ဥပဒနာအထုတ်တဲ့ခါဒီမှာဒါကတော့အများတော့ဆက်ပိုင်းပြီးတော့ဟောရမှာပါဥစဉ်ကရေတွက်ပြသလောက်ပဲဟောနိုင်တယ်ဒါကတညာတန်းနဲ့ဟောတယ်ဆိုတော့လေအမှန်ကတော့ဒါကိုနှစ်ရက်လောက်ခွဲဟောမှလုပ်ငန်းထဲမှာထည့်ပြောလို့ရပါတယ်ခြေခြေပြန့်ပြန့်လေးမိမိတို့ဒီလိုလေးတွေတည်ထားတာကတခြားကြောင့်မဟုတ်ပါဘူးနော်မိမိတို့ရဲ့စတဲ့ခရီးလမ်းမှာတည်အောင်လို့ပြန်ခင်းပြခြင်းဖြစ်ပါတယ် မိမိတို့တရားထုတ်တော်မယ်ဆိုတော့သီလကိုပထမအခြေမခံခဲ့ရဘူးလားအခြေခံရပါတယ်ဗျာအခြေခံရတယ်အခြေခံတယ်ဆိုတော့ကဲသီလကိုဘာကြောင့်များငါတို့အရင်စစပြီးတော့စောက်တရားပါလဲဆိုတော့ကဲသီလရဲ့အကျိုးတွေ့ပြီမလားအခုမှန်ပါဗျာပါတယ်လေသီလအကျိုး17မျိုးပါဗျာဟာဟာဟာအခုပြောနေတာမှန်ပါအခုအခုအခုလောလောဆယ်17မျိုးတွေကနေဟိုတခုသူနာကတ်နေတဲ့ဟာလေးပြောတာဝိအဝိပရိတာရအဝိပတိတာရအဲ့တဲ့ तू က သူကအကုန်လုံးတော့ပြောလို့မရသေးဘူးเนาะသူ့ရဲ့တိုက်ရိုက်ဆက်တက်အဝိဇ္ဇာပစ္စယသင်္ခါရလို့ပဲပြောလို့ရတယ်အဝိဇ္ဇာပစ္စယနာမရူပလို့ပြောလို့မရဘူးမှန်ပါဗျာဘာဖြစ်လို့လဲဆိုတော့သူ့ကွင်းနဲ့သူဆက်ရမှာလေသူကွင်းနဲ့သူဆက်ရမှာဒါကြောင့်မလို့အဝိဇ္ဇာပစ္စယသင်္ခါရလို့ပြောသလိုပဲเนาะသီလပစ္စယဒီနေ့မှာအဝိအဝိပရိဒါရလို့ပဲပြောရလိမ့်မယ်နော်သီလပစ္စယသီလလုံုံချင်းနှုတ်တော့ကြောင့်အဝိပရိဒါရစိတ်ကြည်လင်ခြင်းအကျိုးရှိဒီလိုဆက်ရမှာလေဒါတော့ တီလလုံခြုံနေတဲ့ယောဂီတွေမှာအားထုတ်တဲ့အခါကျတော့ကာယကံဝစီကံနဲ့ပတ်သက်လို့နော်ကိုယ့်ရဲ့ဟိုကိုကိုကိုလောလောဆယ်အ ਨੇ ဆုံးငါတီလတရားအားထုတ်တဲ့အချိန်ခါလေးမှာငါတီလလေးလုံနေတယ်ဆိုရင်ကဲပီတိပတ္တရီတွေမဖြစ်လာနိုင်ဘူးလားဖြစ်လာနိုင်ပါတယ်ခင်ဗျဖြစ်လာနိုင်တယ်လေစိတ်ကြည်လဲပြီးတော့ပီတိပတ္တရီအဲ့ဒီပီတိပတ္တရီဟာနော်ပြောတူတူပြောကြပါစို့နော်သူကကိုယ်စိတ်ကလေးရှင်အဲစိတ်ကလေးတွေငြိမ့်ပြီးတော့ရှင်လန်းလာတယ်နောက်တော့ယထာဘုဒ္ဒဉာဏ်ဆိုတာအမှန်တရားသိဖို့အထောက်ပံ့ပေးတယ် အထောက်ပံ့ပေးတယ်ဆိုတော့အဲ့ဒီယထာဘုဒ္ဒဉာဏ်ကအမှန်ကဖြစ်ဖြစ်ကိုသိတဲ့ဥရိယဘိယဉာဏ်ပဲဒါတော့ဖြစ်ဖြစ်ကိုသိတဲ့ဥရိယဘိယဉာဏ်ကိုရောက်ဖို့ရအတွက်မိမိတို့ဆောင်ထင်းထားတဲ့သီလကအထောက်ပံ့အများကြီးပေးတယ်နော်ဒါကြောင့်မလို့သီလတွေစင်ကြယ်တာဟာအထက်ကိုတက်ရင်တော့နောက်ဆုံးပြောမယ်ဆိုရင်အရတ္တမေအရတ္တဖို့ပိစ္ဆောကနာဉာဏ်တိအပေးဟိုတဲ့လောက်ချင်းကြိုးရှိပါတယ်ဒီကြားထဲမှာကတော့နော်မိမိတို့ဒီဟာတွေကိုတရားထုတ်တဲ့ပုဂ္ဂိုလ်များကတော့ဒါတွေကိုအစင်းစင်းအစင်းစင်းအစင်းစင်းဖြတ်ကျော်ကြပါတယ်ဉာဏ်နဲ့ဉာဏ်နဲ့ဉာဏ်တွေကိုနော်ဖြတ်ကျော်ရင်းနဲ့သွားကြရပါတယ် ဒါတော့အလယ်ပိုင်းလောက်ရောက်တယ်ဆိုရင်နော်နေဗိနဉာဏ်နေဒီလောက်ကိုတက်နေတဲ့ဆိုရင်ယထာဘုဒ္ဓဉာဏ်ကိုကောင်းကောင်းမိတယ်ဆိုရင်တောင်မှဟောဒီယောဂီအဆင်မသေးတော့ဘူးနော်ကိုယ်တိုင်တွေ့မယ်ကိုယ်တိုင်သိပြီဆိုလို့ရှိရင်ဒါမှန်းစာပြောတာမဟုတ်တော့ဘူးကိုယ်တိုင်သိတဲ့နော်ဒီဉာဏ်ဖြစ်သွားပြီဒါမျိုးကြတော့အခုဦးဇင်းတို့ပြောပြနေတာတွေကဒါစာကပြောနေတာနော်ဦးဇင်းတို့ဆိုတာစာကြည့်ပြောနေတာဒါစာအုပ်တို့ဖိုင်စာကပြောတာတရားနာထောင်လဲစာကပြောတာပဲရှိသေးတယ် စာကပြောတဲ့ညွှန်ကြားတဲ့အတိုင်းမိမိတို့ကိုယ်တိုင်လုပ်ပြီဆိုတဲ့ခါကျတော့ဟောသီလကိုကိုယ်တိုင်စောင့်တည်တော့သူသူများစောင့်တည်တာကိုကြည့်နေရင်ကိုကဝန်တာနိုင်မှာမလားမတားနိုင်ပါဗျာအဲမတားနိုင်ဘူးကိုကိုသီလကိုစောင့်တည်လိုက်တော့ကိုကာယကံကိုဝစီကံကိုထိမ့်မိသားမဖြစ်ဘူးလားဗျာမှန်ပါဗျာဟောအဲ့ဒါအကျိုးဆရရနေပြီခိုင်ကြီးသားနော်ဒီပြင်ဟာထားတော့ ဒီပြင်အားထုတ်တာတွေထားတော့အော်ငါဒီနေ့ကိုကတိလာစောက်တည်တာရဲ့လို့အခြေခံပေါ့နော်ဒါအခြေခံကိုစယူလိုက်တာနဲ့တပြိုင်နက်ကိုမှကို့မှာကချစ်ချင်းအကျိုးမရဘူးလားဗျာရပါတယ်ဗျာ။ကိုင်းဘာရလဲဆိုကာယကံဝစီကံထိမ့်မိသားဖြစ်တယ်။မဖြစ်ဘူးလား။ဖြစ်ပါတယ်ဗျာ။ဖြစ်သွားပြီ။ဒါလေးစဉ်းစားမိလိုက်တိုင်းနော်ကိုလုတ်ခဲ့ဘူးတာကိုစဉ်းစားကြည့်လိုက်အဲ့ဒါနောက်မလုတ်ဖြစ်တဲ့ခါကျအော်ငါဒါတွေလုတ်ခဲ့ဘူးတာပဲဆိုရင်စိတ်ထဲမှာနော်ပီတိဖြစ်တယ်ခုနကမထေကြီးလိုပဲ။ तू စောင့်လာတဲ့သီလကိုနော်ပြန်ပြီးတော့အောက်မေ့လိုက်တာစိတ်တွေကြီးပြီးတော့သူ့မှာအိုးရဲနားရဲဒုက္ခတွေ နော်ပြန်တော်မူကာနေ့ဆိုတော့ तू ကခန္ဓာကိုယ်တွေနာကျင်ကြိုက်ခဲပြီလေအဲ့ဒီနာကျင်ကြိုက်ခဲမှုတွေတောင်ပြောင်းပြီးတော့မှ तू ကပီတိတွေဖြစ်ပြီးတော့အဲ့ဒီပီတိကနေငြင်းအမှုပရောက်ယထာဘုဒ္ဓဉာဏ်နေဗိန္ဒဝိရာဂနိရောဓနော်အဲ့ဒါမျိုးတွေရောက်သွားတယ်ဝိမု ക്തി ဝိမု ക്തി ဉာဏတဒနာသွားရောအဲ့ဒါအရတ္တမေအရတ္တဘောယန္တာကြီးအဖြစ်နဲ့ပရိနိဗ္ဗာန်ဆံသွားပြီခုတော့နော်ဒါကြောင့်မိမိတို့တရားထုတ်တဲ့ခါတွေမှာဒီဉာဏ်လေးတွေဘာကြောင့်မလို့ဒီလိုဖြစ်တယ်ဆိုတာလေးတွေကိုအကျိုးအကြောင်းဆက်သွယ်ပုံလေးတွေကိုသိအောင်လို့ နော်အင်္ဂုတ္တမှာပါတဲ့ကိမတ္ထိယသုတ်တံသူနာမည်ကကိမတ္ထိယသုတ်မြန်မာလူကတော့ဘာအကျိုးရှိသလဲဆိုတော့နော်တရားဒီနေ့ညတော့ဒီလောက်မှာပဲအဆုံးသတ်ပြီးတော့သာရုခေါ်ကြရအောင်ပါဗျာခိုင်းသာဓုသာဓုသာဓု